တရားမဟောမင်းအလူဒါနပြုကြသူများစီရင်ကိုမမြောက်ဝန္တာဖြစ်စေဖို့ဖကြားပြပါမယ်။ဥကျော်သိမ့်တော်တင်ရှိမိသားစုဖြာဘုံမြို့ကျုံတာရွာမိဝေယဝိဆတတောင်းကြဒေါခင်ဒေါ်အေးချိုမိသားစုဖြာဘုံမြို့ကျုံတာရွာမိဝေယဝိဆ6000ကြဒေါ်ချင်းဒီမိသားစုဖြာဘုံမြို့ကျုံတာရွာ မိယဝယဝုစတထောင်ကြီးရကိုအောင်နိုင်ထွန်းမတန်းတန်းဝင်မိသားစုရွှေပြည်သာလေးဓာတ်ကြောင့်မိအတွက်3000ကျယောဂီတော်တင်အေမိသားစုဓမ္မပူဇာ1000ကျဥတည်မြင့်ဒေါခင်မြင့်မိသားစုဓမ္မပူဇာ1000ကျယောဂီဥထွန်းအောင်မိသားစုရှေးပြည်ကြီးဓမ္မပူဇာ4000ကျယောဂီဒေါခင်အေ မိသားစုညောင်ကျိုးရွာဝေယဝိစ္စတထောင်ကျယောဂီတော်မြတ်သွဲမိသားစုညောင်ကျိုးရွာဝေယဝိစ္စတထောင်ကျဒေါ်လာကျမိသားစုလှိုင်မြို့နယ်ဆွမ်းပရိသပင်အတွက်တထောင်ကျရွှေထီးမိသားစုဓမ္မပူဇော်2900ကျသုံးဝါမြို့နယ်ညောင်နီရွာခမဲတော်ဥတင်ထွန်မိသားစုဓမ္မပူဇာစေပြည့်စည်အတွက်2000ကျသာရောဇီးပြူကုန်းရွာဧည့်သည်တော်များ ဓမ္မပူဇာ9000ကျဥခင်မောင်အေးအင်ဂျင်နီယာချုပ်အငိမ့်စာဒေါ်ကြီးကြီးတန်အထပြငိမ့်လိုင်900ခွဲရှိပစ္စည်းအတွက်ရွေးဒေါ်လာ100ကျပ်ကမလူမျိုးနဲ့အသင်းဥက္ကဋ္ဌဥလောင်းစိန်မိသားစု9000ကျပ်ယဟန်တကာကိုခင်မောင်သိမ့်မိသားစုမိုးကောင်းမြို့ဓမ္မပူဇာရှိပစ္စည်း9000ကျပ်နဲ့စီကုံမြို့ ဧည့်သည်တော်များ3000ကျပ်တို့ကိုလူတန်းနဲ့ဒါကြောင့်ယနေ့မိမိတို့ပြုတဲ့ကုသိုလ်တွေနဲ့သူတော်ဘာပြုတဲ့ကုသိုလ်တွေစုပေါင်းပြီးတော့စုတောင်းအမြတ်ပေးဝေတဲ့အခါမိမိတို့ကုသိုလ်ပါဝင်အောင်ရှိခိုးကြော့ခြင်းတရဏဂုံဆောက်တည်ခြင်းသီလခံယူခြင်းကုသိုလ်ပြုကြဖို့ဩကာသဆို၍ကြော့ကြ All သံဃာယရဏသုံးပါးဆရာမိဘအနန္တ၅ပါးခင်မောင်ကြီး7ပါးတို့အားပြင်းမမိသောကြည်ပါစေအပြင်းမရှိသော ကောင်းကျိုးချမ်းသာဖြစ်ပါစေဤနှတွေ့ဖြင့်ယုတိစွာရှိကိုရခြင်းနဝဇာတက္ကိဇာပနာမကာရောဟကုသိုလ်ကံစေတနာဤယနေ့ချိန်ခါ၌ဘုဟန်ရှင်ကိုရည်စုသည့်တော်ခင်အေမိသားစုအမှ80 လေးလံသီရိမြိုင်လိုင်းမြို့နယ်ကအာယုဇွမ်းတို့6000လက်တို့ဖြင့်ဘုရားမူကြီးတန်ဃာတော်တရားကျော်ယောဂီများနှင့်လှူအပ်ပေတို့အားအာယုဇွမ်းတို့ဖြင့်ဆက်ကလှူဒါန်းခြင်းဘယင်နောင်ချမ်းမြေတာရပွဲယုမိသားစုတို့ကတသိန်း2000ကျပ်တို့ဖြင့်ဘုရားမူကြီးတန်ဃာတော်ယောဂီများလှူအပ်ပေတို့အားနေသံဘောတင်ချိုးခြင်းဩဇာအပြာပြာတို့ဖြင့်ဆက်ကလှူဒါန်းခြင်း မြကန္တာငုဝနှစ်လံကိုကြောကြောဥမမေဤသမိနိုလီကြောကြောမိသားစုတို့က25000ကျပ်တို့ဖြင့်ဖျားမှုရှိတန်ဃာတော်ယောဂီများနဲ့လှုပ်အားပေးတို့အားညနေအချိုးကြီးနှင့်မိရေဝေယဝိစ္စတို့ကိုလူတန်းခြင်းဒါနကုသိုလ်ကံစေတနာယခုနေ့ငါပါချာလူရှင်များတို့ကအတိအတိမိရေဝေယဝိစ္စဓမ္မပူဇာ ဖွမ်းပရိသပင်ရှေးပစ္စည်းတို့ဖြင့်လူတန်းကြရတဲ့ဒါနကုသိုလ်ကံစေတနာနေခြင်းအစသတ္တလည်းဖြင့်ယောဂီတို့အတွက်ချက်ပြုတ်ကျွေးမွေတန်ရှင်ရေတို့နဲ့လိုအပ်ပေးရတဲ့ဝေယဝိသသီလတရဏဂုံသုံးပါး၈ပါးသီလဆောက်တည်ခြင်းသုံးရတဲ့သီလကုသိုလ်ကံစေတနာဟောကြားတော်တရားကိုနာယူခြင်းဓမ္မသဝနာ တရားဝယ်ပြည့်စုံသည့်အခါလက်တွေ့ရှုပွားအထုရခြင်းလေအောင်ထိုင်ရသောယောဂီများတို့ရဲ့ရှုမှတ်ပွားများအထုရခြင်းဘာဝနာမယပုံညကရိယာကောင်းမှုစေရနာတို့ကြောင့်မိမိတို့မြို့ရွာသာသနာကိုစောင့်ကြတော်မူကြသည်သံဃာတော်ပေါင်းရှင်ကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်များမြို့နေသူပေါင်းရွာနေသူပေါင်းအိမ်နေသူအပေါင်း မြေမောက်တရားနာသူတော်ကောင်းတို့ဤကိုရင်းကိုပါနထာနာတို့၌မကောင်းသောဘေးနိဋ္ဌယံဇွဲအန္တရခါသိမ့်ကင်းလွတ်ငြိမ်ရာဝေးကွာကြ၍အသက်ရှိအနာကင်းကြမ်းမှချမ်းသာခြင်းဆရှိသောဣဋ္ဌမင်္ဂလာကောင်းကျိုးဖြာပြနှင့်မေဖို့နိဗ္ဗာန်ကို လင်းမြန်စွာဆိုက်ရောက်မျက်မှောက်ပြုလွယ်နိုင်ရပါစေ။ မယံဗန္တိသံသာရဝတ္တဒုက္ခတောမောစနထာယတိတရဏိနာသမေတ္တာပုပ္ပင်ကမံအထင်္ဂသမနာကတံဥပောတထသီလံယထာဥပရိဋ္ဌံ မာရိယာမရှင်ဘုရားဤတော်မြတ်သည်ကိုနာသေး၏သန္တရာဝတ္တုကပိတုမကင်ဝေယမံမြတ်နိဗ္ဗာန်ကိုဤတန်တောင့်တလူလာကြ၍ဗုဒ္ဓမြတ်ဖျား ပညတ်ထားသောသုံးပါးတရဏဂုံမေတ္တာချုပ်သည့်ရှစ်ဆုံးသောသီလကိုမိမိတို့ရည်ရွယ်ကြသည့်ချိန်အတွင်း၌မာယူခြင်းသုံးသောက်တည်ပါ၏ရှင်ဘုရား ပမာဒေနအမ္ပါဒေထယနေ့သာသနာတော်2552ခုကောဇာတဂရီ1369ခုခရစ်နှစ်2009ခုဥတုဝတ္တာနမူလရာသီဝါကောင်လပြည့်ကျော်13ရက်10ရက်9လ2009ခုတနင်္လာနေ့မြတ်မင်္ဂလာချိန်ခါဝယ် မဟာယံကုံတိုင်းလှိုင်မြို့နယ်9ရပ်ကွက်ကမာယုတ်ဗုဒ္ဓနောက်ကျောဘက်ဓမ္မရဂိတဖြူမဟာစီသာသနာ့ဟိတတတိပဋ္ဌာန်လေးထဓမ္မပိမန္တော်၌မိုးရာသီဆင်းရဲကျင်းပအပ်သော15ရက်တာတတိပဋ္ဌာန်ဝိပဿနာစက္ခန္တာဝေအလုရှင်ဥဟာရှင်တော်တေအေမိသားမ84လမ်းတိရိမြိုင်လှိုင်မြို့နယ်အာယုဇွမ်းအတွက်6000ကျပ် ချမ်းမြေတာယာပွားယုံမိသားစုဘရင်နောက် နေစွမ်းအတွက်တသိန်း2000ကျကိုကျော်ကျော်ဥမမေကြီးသမိနိုလီကျော်ကျော်မိသားစုငှွာနှစ်လမြကန္တာအချိုးကြီးမိအတွက်2500ကျနင်းထိုမှတပါ30နဲ့6ဦးသော အလူရှင်တို့၏ကုသိုလ်မင်္ဂလာအခါတော်ဝဲဟောကြားအပ်သည့်သောတာတပိဋကခုတ်တကနိကေ ဇာတကပါဠိအဋ္ဌကထာ950အဝင်းအပါဧကကနိပပင်စာဟုဒဇဓမ္မဒေသနာတော်ဒါလည်းပဲဝိပဿနာအကျိုးဆုံးတဘောကုံဆိုတဲ့အပိုင်းကဏ္ဍထဲမှာပါဝင်တဲ့တရားတစ်ပုဒ်ပါပဲသူအရှိအပိုင်းနေအပြင်နာမည်ပေးရမည်ဆိုပါက သေမင်းကို အနိုင်ယူမယ်တရားတော်။ဘာတရားတဲ့လဲသေမင်းကိုအနိုင်ယူမယ်တရားတော်ဗျာ။ဇာတသမရဏဟောတိဇာတောဒုက္ခနိဖုတတိ။အေတာနေမူလဖြစ်သည်မြကသေချခြင်းလင်ဆုံးသည်ပင်မြည်သူမဆိုမြမနတ်လူတရိစ္ဆာန် 32ပုံသားတက်ရှိတတ္တဝါတိုင်းမှာမွေးလာတဲ့အခါကိုတာဝန်ဘာမှမရှိဘူး။ဆရာဝန်နဲ့လက်သည်တို့နတ်မတို့ရဲ့တာဝန်ပဲ။သေတဲ့အခါကျတော့ကိုအလောင်းကိုပြင်ရတော့မယ်။အဲဒါကြောင့်သေမင်းကို အနိုင်ယူမယ်တဲ့။ဘယ်လိုအမှအသေးကောင်းအလောင်းလှပြီးတော့သေမင်းကိုအနိုင်ယူမယ်ဆိုတာဗုဒ္ဓမြတ်ဖရာကိုတော်တိုင် ဟောပြတော်မူမှဖြစ်ပါတယ်ယောအတန်လိနေနာစေတနာတိဣမံတတ္ထစေတဝနေဝိဟရန္တောဥတ္တထဝီရိယံဘိက္ခုံအာရဘကထေတိယောအတန်လိနေနာစေတနာတိဣမံဓမ္မဒေသနံယောအတန်လိနေနာစေတနာအစဖြာတိ ဤပင်စာဝုဒ္ဓဇခောသေမင်းကိုအနိုင်ယူမထိုးတဲ့တရားဒေသနာတော်ကိုသာဓာလူနာပြမတတ္တဝါတို့ဤနှစ်ဦးမမေတူရီဆရာဖြစ်တော်မူသောဘုရားကိုရောမြတ်သည်ဘဝတိယံကောသလတိုင်အဝင်အပသာဝတိမြို့၏နောက်တောင်ရ၌ရှိသော ဇေတဝနေဇေတမင်းသားနှင့်တရားပြအနိုင်ယူ၍ကြောင်းနဂါယိအာနာတာပိဏိကာကြောင်းမာယိတိရိတုမနဒေဝီသောမဟုတ်ပုံညလက္ခဏဒေဝီ သာကြီးမဟာကာလသာငယ်မဟာသုလကာလသမီးအကြီးမဟာသုဘာဒသမီးလာသုလသုဘာဒသမီးငယ်သူမနာနှင့် တနေ့ကဟောကြားခဲ့သည့်မွေးစသမိမတ်ပုံနာတို့ကြောင်းမြေနေရာဝယ်ယူသည်ကား18ကလေးသူကတိထမိုးဇွန်လက်ညို့တော်ညွန်ငါကြသလိုသာနာပြည်စုံခြေတွန်ကြောင်းတိုက်ပုံကြီးဆောက်လို့သည်က18ကလေးနေပွဲညာပွဲတရားပွဲတွေချိန်ငိမ့်တဲ့၍ ကိုလကြာကြောင်းရည်ဆက်ချပွဲရှင်ွယ်သီက78ကလေးဘောင်54ကလေးမစ္စမနှောရရောစွာဆောင်းလွတ်လူရာအသောစီရင်ခေါ်ရွှေကြောင်းတော်၌ဝိဟရန္တောဝိဟရန္တောရူပသအရူပသံတို့ဝင်စား၍နေခြင်းဒိဗ္ဗဝိဟာရလျောင်းထိုင်ရသွားရှုမှပွား၍နေခြင်းဣရိယာပဋ္ဌဝိဟာရ မေတ္တာကရုဏာမုရိဒာဥပေက္ခဗျမဆိုး၄ပါးပွားများ၍နေခြင်းပြမဝိဟာရခာတယမကရုဏာသမပခာတယနိရောဓသမပခာတယမလသမပဝင်စားတရားအထုတ်၍နေခြင်းအရိယဝိဟာရဤလေးဝါတို့ဖြင့်မြတ်တာရှင်ပြောသရင်သုံးစာနေတော်မူခြင်းဝတ္တထဝီရိယံဘိက္ခုံ ဝရိယလျော့အာအင်ပြော့၍ခါပဘောနေသောယဟန်ယောဂီတပါးကိုအာရဘရည်ရွယ်သမှုအကြောင်းပြု၍အာရဘနောင်ယခုလူများအတုယူခြင်းစေသာရဲ့လို့ကထေတိဒေသနာကမုတ်ဖွေအားလုတ်ဖြင့်ထုံနှုတ်မသွေဟောကြားတော်မူခဲ့ပါပေတည်း ဘုန်းကြီးတို့ရဲ့ဗုဒ္ဓဂေါရမရှင်တော်မြတ်ဖရာတသက်လျာတဘဝအာသနာမှာဝေသာရိရာဇယောသာဝတိအာလဝီကောသမိတက္ကဘကအင်္ဂမကရကုရုမေသတန်ကြီးပြိမသွဲသွဲတွင်ကောသလတိုင်ဝင်အပသာဝတိမြို့၏နောက်တောင်ရမှရှိသော နာရဘိမိသားစုတို့ဆောက်လုပ်ထားတဲ့ခြေတော်အကြောင်းမှာကိန်းအောင်မွေလျော်ဇာနေတော်မူစဉ်တရားအထုတ်တဲ့အခါမှာဝရိယလျှော့အာအင်ပြော့ပြီးတကားလာခပ်ပုတ်ဖို့နေတဲ့ယဟန်ယောဂီတစ်ပါးကိုအကြောင်းပြုပြီးတော့ဟောကြားတော်မူတဲ့တရားသင်မင်းကို အနိုင်ယူမဲ့တဲ့ဒါတဲ့လေသင်မင်းကိုအနိုင်ယူပါဗျာ အေးဒါကြောင့်ဝရိယလျော့အာအင်းပြော၍ပောပောတဏ္ဏနေတဲ့ယဟန်တပါးကိုယဟန်သင်ဝင်ဟုတ်တဲ့သာသနာပေါင်းဟာတိဇာပေကိုသင်အန်းလက်ကျဆောင်၍ပို့ချခြင်းကန္ထဒူရာဇာပေတဝံနေဝိပဿနာဓမ္မကို ဟောပေါ်ညွန်ပြအတုရှုပွားခြင်းခေါ်တဲ့ဝိပဿနာဒူရာ တရားတာဝန် ဒီစာပေနဲ့တရားတရားနဲ့စာပေဒီနှစ်ခုကိုကြိုးစားရင်ငရင်မှပြန်ရင်သေးသလိုဟောပြောရင်သင်ယူရင်အာထုတ်ရင်ငါသာလင်သေးရမယ်ဝရိယလျော့အာအင်ပြော့မနေနဲ့ရှေးအခါပညာရှင်လူသားတို့သည်ကိုယ်တဏ္ဍမှာရှိတဲ့စွမ်းအင်တတ္တိဝရိယတွေကို ကြောက်ကြောက်ရွံ့ရွံ့နောက်မတွန်းပဲရေဝံဇာနီရှိသို့ချီ၍လောကီစည်းစိမ်အမြတ်ဆုံးဖြစ်တဲ့မင်းအဖြစ်ကိုအယယူနိုင်ကြတဲ့ယဟန်လို့ဝရိယာလျှော့အာအင်းပြော့၍ခါပေါ်ပေါ်နေတဲ့ယောဂီယဟန်ကို အာပိသမှုအကြောင်းပြုပြီးတော့ဘုရားဟောတော်မူခဲ့တာ အတိရိပါရဏတိယမြမရာရရိစ္ဆကာရိနေဘောရိတ္တောအတိဝိစွာရှိအခါတုန်းကပါရဏတိခေါ်တဲ့မင်းနေပြီမှာမင်းမိဖုရားနှစ်ဦးတော့ကိုအကြောင်းပြုပြီးတော့သားတော်လေးတစ်ပါးဖွားမြောက်ခဲ့တယ်။အဲဒီသားတော်လေးတစ်ပါးဖွားမြောက်တဲ့အခါကျတော့ပုံနှပြေပုံနှညိုဝေထပညာရှင်တွေကိုစုဝေး၍ သားတော်လေးမွေးတဲ့အချိန်နက်ကဗေဒနာဒါတွေဖြင့်သားတော်လေးရဲ့ရှေးဖြေးနမိတ်အတိတ်လက္ခဏာတို့ကိုဖတ်ကြားစေပါတယ်အဲ့ဒီအခါဘယင်ထအမှုထမ်းတဲ့အထက်တန်းဝေထပညာရှင်တွေက တွက်ချက်ကြည့်လိုက်တဲ့အခါဒီသားတော်ကလေးဟာနောင်ခါကာလနဲ့ဖခင်ရဲ့အရိုက်အရာ ဤနံစိစိတ်ကိုခံစမ်းပြီးတကလဇဗုဒိမှာအင်မတန်ကြော်ကြားတဲ့ပင်စာဝုဒ္ဓမင်းသားလေးဖြစ်လိမ့်မယ်အဟောထွက်ကြပါလေပင်စာဝုဒ္ဓမင်းသားဘာဖြစ်မလဲအဲ့ဒါကြောင့်ခမဲတော်မဲတော်မြတ်ဖြာမင်းတပါတို့ကသားတော်လေးနာမပေးတဲ့အရွယ်ရောက်တဲ့အခါမှာပင်စာဥဒ္ဓကုမာတော်တိနာမအကံသူ ပိဇာဟုရမင်းသားလို့နာမည်ပေးလိုက်တယ်အဲ့ဒီကလေးအရွယ်ရောက်16နှစ်ရောက်တဲ့အခါမှာအေးဖခင်မင်းတရားဗာရဏသီမင်းကြီးကသားတော်တက္ကသိုလ်ပြည်ခန္ဓာရတိုင်းအဲ့ဒီမှာဒိတာပမောကဆရာကြီးထံသွားပြီးတော့မင်းသားတို့တတ်အပ်တတ်တဲ့ရာ အေး18မျိုးသော အတတ်ပညာတို့ကို16နှစ်ကြာ သင်သွားပြီးတော့သင်ယူကြပါရှိခါကာလတုန်းကအရွယ်တော်16နှစ်ရောက်မှပညာသင်သွားကြအဲ့ဒီအရွယ်ဆိုတော့အာခွန်မလားတွေပြေဝတော့တုံးတိုက်တိုက်ကြားကြိုက်ကြိုက်ခွန်အားဗလာကောင်းတော့တစွတ်ထိုးလှုပ်တတ်တယ်အဲ့ဒါကြောင့်အမားပဲရိုက်မသွားရအောင် ပညာတရားနဲ့မင်းရဲ့ကာယကဝိရိယကိုယ်စွမ်းအားစေတသိကဝိရိယစိတ်စွမ်းအားအဲ့ဒီနှစ်ပါးရှိသည်မြပညာရေးဘက်မှာ အားပေးလိုက်သံအသုံးပြုလိုက်စမ်းဆိုပြီးတော့16နှစ်အရွယ်ရောက်မှပညာသင်ထွက်ကြပညာရက18မျိုးအဲ့ဒီပညာရ18မျိုးကိုတာမန်လူသားတွေ16နှစ်ကြာသင်ရပါတယ် လောက်ပြခန္ဓာရာတိုင်းတက္ကသိုလ်မြို့ဘယ်တိုင်းပဲမြို့အေးအဲ့ဒီတက္ကသိုလ်မြို့ကို အမိပြုပြီးတော့18ရတပညာကို16နှစ်ကြာသင်ဟသောကြောင့်ယနေ့ကဘာကထိုရဲ့ထုံးစာယူပြီးတော့မှကနေ့အမြင့်ဆုံးကျောင်းကို တက္ကသိုလ်သို့မဟုတ် University လို့ပြောကြတယ် အမှန်တော့တက္ကသိုလ်ဆိုတာကျောင်းရဲ့နာမည်မဟုတ်ဘူးမြို့ရဲ့နာမည်တက္ကသီလသူတို့ခေါ်တက္ကရှိလာလို့ခေါ်ပါတယ်တက္ကကျမ်းစီတာသီလကအလေအကျင့်လူတို့ရဲ့တိုးတက်ရာတိုးတက်ကြောင်းကြီးပွားရာကြီးပွားကြောင်းတွေကို အစဉ်တဖြင့်ကြံစီတွေးတောပြီးတော့ခေပြောပြောရရင်ဖော်မြူလာတွေထုတ်ပေးတယ်။အေးအဲ့ဒီဖော်မြူလာဆိုတဲ့ဂိမ်းတွေနေတွေကိုအဲတစ်တစ်ဆန်းဆန်း ထပ်ပြန်တလဲလဲတွေးတော့ကြံစီတဲ့မြို့ဖြစ်သောကြောင့်အဲ့ဒါကို တက္ကသီလနဂရာတက္ကသိုလ်မြို့ယခုတော့18ရာတပညာ16နှစ်သင်ရသောကြောင့်အဲ့ဒါကို တက္ကသီလ University တက္ကသိုလ်ကျောင်းတော်ထို့ပြီးတော့ပြောကြခြင်းဖြစ်ပါတယ်။သာအဲ့ဒါနဲ့18မျိုးသောဓာပညာ16နှစ်ကြာသင်ယူပြီးတော့တက်မြောက်တဲ့အခါ ထိုပိဇဝုဒ္ဓဆိုတဲ့မင်းသားကလေးကကျောင်းတော်သားမှာအလုံးသောရှိသမျှကျောင်းသားတွေထက်ထူးချွန်တဲ့တွေ့တာကြောင့်သူ့ကိုဆရာကြီးကပညာသင်ထူးချွန်စု၅မျိုးပေးလိုက်တယ်။ပညာသင်ထူးချွန်စုဘယ်နှမျိုးလဲ။အေးအဲ့ဒါကတော့ဟလာလဝိသံနဲ့လတ္တနောသေစေနိုင်သောအစိတ်ပြင်းနဲ့များတယ်။ အစိတ်တွေစိန်ထားတဲ့မြားအစင်း54တော့နောက်တစ်ခုဟိုဘက်ဒီဘက်နှစ်ဖက်အသွားပါတဲ့ဓာအဲ့ဒါကိုစာပေကတိတိပင်ကုလာယကလို့ဆိုတဲ့ဖြင့်33လက်မှရှိတယ်တဲ့နောက်တစ်ခုနေအပြင်တစုဓမြောင်တဏိပေါက်ဓာပေါ့ဒါတော့ခါမှာထိုးထားတဲ့တစုဓမြောင်ပေါက်ဓာနောက်တစ်ခုကတော့ ရေတုံးအခေါ်ဆိုရင် ဆောက်ပုတ်လို့ခေါ်ပါတယ်အဲအဲ့ဒါကိုဘုန်းကြီးတို့အဲဒီခိလအခေါ်တော့တင်းပုတ်ယနေ့ခေတ်ကြတော့ကရဲတွေစစ်သားတွေကင်ညာတဲ့နံပါတ်တုတ်ပေါ့နောက်တစ်ခုကတော့တဲ့အရင်ကအယုအဖျားက အသွားပါတဲ့လှမ်းတဲ့ငါးမျိုးမနှမျိုးလဲလေးနှမြရဲ့နှစ်ဘက်သွားထားရဲ့ပြီးတော့ ဓမြောင်သို့မဟုတ်ပေါက်ဓာပေါ့နောက်တစ်ခုကတင်ပုတ်နောက်တစ်ခုကလှမ်းသူဟာကာယပညာကာယဗလမှာထူးချွန်တဲ့တွေ့တာကြောင့်ဆရာကြီးကပညာရည်ချွန်စု၅မျိုးပေးလိုက်အဲ့ဒါတွေကို လွယ်ပိုးပြီးတော့မှဆရာကိုပညာသင်္ကဒင်္ဂတထောင်ပေးပြီးတော့ရိုသေပြုတဲ့ပုဂ္ဂိုလ်တို့ရိုသေပြု အေးစာသင်မောစာသင်မဖြစ်တဲ့ပေါင်းတင်ရောင်ရင်တို့ကိုနှုတ်ဆက်ပြီးတော့သူ့ရဲ့ဗာရဏသီမြို့ရှိရာသို့လာတယ်။လာတော့ဝိဝိုက်ခါဖြင့်လမ်းသာတဲ့နေရာသွားမယ်ဆိုရင်ရက်ကြလို့ခမဲတော်မဲတော်များဖြတ်မင်းနှပါတို့နဲ့အတွေ့နောက်ကြမယ်။၁၆နှစ်ကြာခွဲခွာနေရတော့လွမ်းအကျွဲသဖြင့် အများဆုံးမိခင်ဖခင်တို့ရဲ့မျက်နှာကို မြင်လို့တဲ့ဆိုပြီးတော့မှဖြတ်လန်းတောထန်းတစ်ခုကနေပြီးတော့သူလာတယ်ညွညွမိုက်မဆိုင်ဆိုင်ဝေစားအေးအကိုင်းအခက်အရွယ်ချင်းအုပ်ပြီးတော့မှိုင်းညွနေတဲ့တောအုပ်တစ်ခုနာရောက်တောင်းနာတစ်ခုနာရောက်တော့တောအုပ်ပြင်ဘက်လောက်ကိုင်းနေရတဲ့တောင်သူလသမားများကဟာမင်းသားလေး အဲ့ဒီတောအုပ်ထဲမဖြတ်နဲ့အဲ့ဒီတောအုပ်ထဲမှာသီလေသလောမယက္ခဘလူကြီးတကောင်ရှိကြအဲ့ဒီဘလူကြီးကလာသမျှသောလူတွေကိုဒီတောအုပ်ကဘယ်မှမသွားရအဲ့ဒီမှာပဲတပ်ဖြတ်ပြီးတော့စားတော့တယ်မင်းသားလေးရဲ့တေယုတ်ကြီးလှပတဲ့နဲ့သွားနဲ့ဆိုတော့တခြားလမ်းကသွားပါလို့ဝိုင်းဝန်းပြီးတော့သတိပေးတောင်းမှည အဲ့တော့ပင်စာဟုဒမင်းသားလေးကအတ္တနာတက္ကိတဝါကိုယ့်ရဲ့စွမ်းရည်တတ္တိကို ကိုယ်စိတ်ချယုံကြည်တယ်အဲ့ဒါကြောင့်ကောင်းပါပြီအခုလိုပြောကြတာကျေးဇူးကဘာပါပဲဒါနဲ့အဲ့ဒီတော့ဥထက်ကိုတတ္တိကြီးစွာထားပြီးတော့တလန်းချင်းတလန်းချင်းတလန်းချင်းဝင်သွားတယ်ပင်စာဟုဒမင်းသားလေးလာတာလည်းမြင်ရောယခုနပြောတဲ့တိလေသလောမယက္ခ သိလေတာအစေးလောမကအမွေးယက္ခကဘလူသူ့အမွေးတွေကအစေးတွေပါတယ်အဲ့ဒီလိုအစေးပါသောအမွေးတွေဖိုးရဖာရနဲ့ဆိုတဲ့ဘလူကြီးကဒါလက်ခဏပမာဏောအရာကြီးကထမ်းမင်လောက်ပမာဏဆိုပြီးတော့ဖန်ဆင်းလိုက်ပတ္တပမာဏအခိ မျက်လုံးတစ်ဖက်တစ်ဖက်ကသပိတ်လုံးလောက်ရှိတယ်တဲ့နောက်တစ်ခုဂရလီမုခမကုလာဘုန်းကြီးတို့ဒီငပြောဘူးလောက်ရှိတဲ့အစွဲကြီးကနှချောင်းပါအေးအဲ့ဒါလောက်ကြီးမားသောခန္ဓာကိုယ်ကြီးဖန်ဆင်းပြီးတော့အဲ့ဒါဘုန်းကြီးတို့မျက်နာကြီးကဖြူဖတ်ဖြူရောမြင်လိုက်ရင်သိကြောက်စရာကောင်းဝမ်းမိုက်ကတော့ ပျောက်ပျောက်ကြားကြားကြောက်စရာလန့်စရာယွန်းစရာအဖြစ်မျိုးနဲ့နောက်တကူနီလဟထပါဒလက်ချေတွေကလည်းနှီးပြီးတော့မှအင်မတန်ကြောက်စရာကောင်းတဲ့အသွင်ကြီးဖြင့်တခါတည်းပဲမျက်လုံးကြီးပြူဟမ်လက်တွေကိုယောကရဖမ်းတော့မဲ့စီတော့မဲ့ပုံအဲ့လိုထားပြီးတော့ပါဇက်ကြီးတစ်ဖြည်းဖြည်းနဲ့စားစရာအရာအစာရလာလို့ဝမ်းသာတယ်လို့ဟဲဟဲဟဲဟဲနဲ့ဆိုပြီးလား အဲလိုလာတဲ့အခါကျတော့မှပိဇာဝုဒ္ဓမင်းသားကလေးကအသင်ဘလူရှေ့မတုံနဲ့ငါဟာငါရဲ့စွမ်းရည်တတ္တိကိုယုံကြည်ပြီးတော့ဒီတောအုပ်ကိုငါဖြတ်ခဲ့တာသင်ကိုကြောက်လိုက်မှမထင်နဲ့တရွေးမှငါမကြောက်ဘူးအေးအခါတိုင်းဒီတောအုပ်ထဲရောက်လာတဲ့ပုဂ္ဂိုလ်ကဘလူကြီးကိုမြင်လိုက်ရင်ခြေဦးနဲ့နတ်ဘူးဒုတရကြောက်ကြောက်လန့်လန့်ပြေး ဟာငိုကြီးချမ်းမနဲ့ဆိုပြီးတော့ငိုကြတကူလုံးတုံလုံးခက်ပြီးတော့တချို့လည်းဒီတိုင်းကြက်သေးသေးသွားကြတာတွေလည်းရှိဒီမျိုးသားကတော့ခဏိဘလူးကိုချိန်မောင်ပြီးတော့ဟန်နဲ့ပါနဲ့ဆိုပြီးဝင်လာတော့ဘလူးကြီးကပိုသဘောကျအဲ့ဒါနဲ့သဘောကျပြီးတကားလားမင်းသားလေးတွေရှေ့တလန်းတလန်းတိုးတိုးလာတော့မင်းသားလေးကကြောမှာလွယ်ထားတဲ့ပလိုက်အေးဘေးမှာလွယ်ထားတဲ့လေး အဲ့ဒီလေးကိုထုတ်ပလိုက်တဲ့ကတခါတည်းမြားတွေနှုတ်နှုတ်ပြီးတော့ကဲသင့်ရဲ့အသက်အသက်ဇီဝိန်တွေကျွေပေရောဟဲဆိုပြီးတော့ပြစ်ထက်လိုက်သောလောမေသူယေဝအလိယေမေဇာဟုရမင်းသားလေးပြစ်လိုက်တဲ့အစိတ်လူဟာတာမန်လူဆိုရင်ပြက်လူပေါင်းများစွာ ထုတ်ချင်းပေါပြီးတော့သွားနိုင်တယ်။ဒါလောက်စွမ်းအားပြင်းတာ။ ဒါပေမဲ့အဲ့ဒီများကဘလူကြီးထံရောက်တဲ့အခါကျတော့မှခုနကအစင်းပါတဲ့အမွေးပြားမှာတခါတဲ့ဒုတ်ချောင်းကလေးကတ်နေတယ်လို့ပဲတဲ့ဘလူကြီးအသားမထိဘူးဘလူကြီးကလည်းသဘောတရားဟာဟာဟာဟာနဲ့ဆိုပြီးတော့တခါရှိတို့လားတတောအဉ္ဉံတတောအဉ္ဉံနိပိစသရေမုံစီပန္နာသတတိမုံစီ အေးအဲ့ဒီကနေတခါတည်းပဲဗလိုင်းတွေကမြားတစ်ချောင်းတစ်ချောင်းယူယူပြီးတော့ပြစ်လိုက်တာနောက်ဆုံးမြားအစင်း90မြားအစင်းဘယ်လောက်လဲ90အေး90တာမန်ကြောက်တူးတုံတဲ့လူဆိုရင်ဒဇင်းပြစ်လိုက်တဲ့ကအမွေပြကနေရင်တော့ကြောက်တူးတုံပြီးလစ်ပြေးတော့မှာပဲမပြေးဘူးအေးယောက်ျားတို့လုံလသေကမှလျှော့မယ်သူတော်ကောင်းတို့ရဲ့နှလုံးသားလှေခွက်ကြီးကြံ အလံမလဲဘူးလုံးဝကြောက်စိတ်မရှိပဲနဲ့အဲ့လိုလို့အဲ့ဒီမှာဘလူကြီးရပေါ့ဗျာအခုကိဆိုရင်ရှိတ်ဆွဲချိုက်ဖတ်ဖတ်ဖတ်သိရကြွေတယ်လို့မြားတွေအကုန်လုံးဘလူကြီးရဲ့ခြေရင်ကြဟဲဟဲဟဲဟဲနဲ့သဘောကျအဲ့လိုသဘောကျပြီးတော့ရှေ့တွန်းလာတဲ့အခါကျတော့ဩအသင်ဘလူတဲ့ငါဒီမြား94နဲ့အာဂုပိလာတာမဟုတ်ဘူးတဲ့သင်ရှင်းမတွန်းနဲ့နော်မှားသွားလိမ့်မယ် အဲ့ဒါနဲ့ခုနက33လက်မှရှိတဲ့ငှက်ကြီးတောင်ဓာကြီးအဲ့ဒါကိုတခါတည်းပဲတအိမ်ငှက်ချိုးပြီးတော့ဝှေ့ရန်အာယူပြီးတော့ကိုင်းသင်မလူသေပေတော်ဆိုပြီးတော့တခါတည်းစွမ်းအားရှိတဲ့မြတ်ခုံပြီးတော့ခုတ်ထက်တယ်တောပိအန်လေသူရဲ့တောပိလောမေသူရဲ့ဝအာလီယေအဲ့ဒီတဲ့33လက်မှရှိတဲ့ဓာကြီးဟာလည်းဘလူကြီးရဲ့အမွေပြားမှာကန့်ညင်နေတယ် ဘလူကြီးကခါချလိုက်တော့ပုတ်ကနေကြဟဲဟဲဟဲဟဲနဲ့သဘောကြရှိတော့သဘောကြရှိတော့ဘလူရှိမတော်နဲ့နော်မင်းငါပြောတယ်ငါကဒီမြားနဲ့ဒီထားရင်အာကိုလာတာမဟုတ်ဘူးဆိုပြီးတော့ခါမှချိတ်ထားတယ်ပေါက်ထားတစုပေါ့အေးအဲ့ဒါကြောင်းတော်မှသူရှင်ပြိုင်တော့ကာယဗလစွမ်းရည်ဖြင့်ဆူရခဲ့တဲ့ပေါက်ထား အဲ့ဒီပေါက်ဓာတ်နဲ့ဘလူးကြီးကနှလုံးသားရှိရာချိန်ရွယ်ပြီးရှိသည်မြတ်အာတခါလေးပြစ်ထိုက်တယ်ဒါပေမဲ့လွတ်တော်ပြီလောမေသူယေဝအလိယေအဲ့ဒီပေါက်လိုက်တဲ့ဓာတ်ဟာလည်းဘလူးကြီးရဲ့အမွေပြားမှာပဲကန့်ညင်တယ်ဘလူးကြီးကလှုပ်ချလိုက်တဲ့ကဘုဒ္ဓချင်းရကြအာဘလူကြီးကလည်းအဲပျော်ပျော်ပါပါတဲဟုတ်တဲ့လူပဲဟဲဟဲဟဲဟဲနဲ့ရှိတူလားဘလူရှိမတော်နဲ့နော်ငါပြောတယ် ဟန်ကိုဖို့ဆိုတဲ့အတိုင်းတတ္တိကိုမလျှော့ဘူးအဲ့ဒါနဲ့ခါမှာဆွဲထားတယ်ခေါင်းကပြောတယ်တင်းပုတ်ပေါ့ဓမ္မမို့စောက်ပုတ်ဓမ္မမို့နံပါတ်တုတ်အဲ့ဒါနဲ့ဘယ်ပြညာပန်ဟွေရမ်းပြီးတော့အာယူပြီးတော့ယူဆောင်ကိုဟက်တက်ခွဲအောင်ဆိုပြီးတော့ခုံပြီးတော့ရိုက်ချက်ဒါပေမဲ့လွတ်တော်ပြီလောမဲ့သူရေဝအန်လီအဲ့ဒီဆောက်ပုတ်တင်းမုတ် နာမထုတ်ဟာလည်းပဲဘလူကြီးရဲ့အမွေပြားမှာပဲကန့်ညိနေတဲ့ဒါနဲ့ဘလူကြီးကလှုပ်ချိုက်တော့ပုဂ္ဂနဲ့အောက်ကြရှေ့တကားလည်းပဲခြိကာယလက်ကာယနဲ့တိုးလာတိုးလာတော့မှ နောက်ဆုံးလက်နဲ့ဖြစ်ခဲ့တဲ့လှမ်းပြန်ပေါ့ဗျာလှမ်းတို့ပေါ့ကြောမှာလွယ်ထားတဲ့အဲ့ဒီလှမ်းတို့ကိုယူပြီးတော့ gain သင်သေပေရောဆိုပြီးတော့နှလုံးသားရှိရတခါတည်းရှင်းပြီးတော့အာကုန်ပြစ်ထက်လိုက် သောပိလောမေသူယေဝအလိယေပိဇာဟုရမင်းသားလေးနောက်ဆုံးပြစ်လိုက်တဲ့လှံပြန်ဟာလည်းပဲအမွေးပြားမှာကတ်နေကန်းကြီးနေတော့ဘလူကြီးကဟဲဟဲဟဲနဲ့လှုပ်ချလိုက်တော့ပုဂ္ဂနေကြသင်ပါတတ်နိုင်သေးတယ်လဲဆိုတဲ့သဘောအဲတော့မင်းသားလေးကကြောက်ရိပ်ကြောက်နေပြီလုံးဝမပြဘူးဘလူတဲ့ငါဒီလက်နဲ့ငါမျိုးကို အာကုပ်ပြီးလာတာမဟုတ်ဘူးတဲ့ငါမှမြင်လား ခြေတွေလက်တွေခေါင်းတွေရှိသေးတယ်ကွာ။ကိုင်းအသင်သေးပြီဟောထိုးပြီးတော့ကလည်းညာလက်နဲ့ဘလူကြီးခါတဲ့ထိုးချိုင်အဲ့ဒါလဲလောမိတ်သူရေဝအလေးတကားတဲ့ရင်ကောင်းကလေးပိုးမြင့်မှညှိတယ်လို့ဘလူကြီးရဲ့အတကတကားဘယ်ဘယ်လက်နဲ့ထိုးဟာမွေပြာကန်းကြီးညာဘက်ခြေထောက်နဲ့ကန်းအမွေပြာကန်းကြီးဘယ်ဘက်ခြေထောက်နဲ့ကန်းအမွေပြာကန်းကြီးဒါလည်းဘုရားအလောင်းတော်ကကြောက်သိမ့်မပြသေးဘူးကဲ ငါရဲ့ခေါင်းနဲ့မင်းကိုစုံနှဝိစုံနာမောင်းမောင်းညံ့ညံ့ခြေစင်မဲ့ဆိုပြီးတော့ခေါင်းနဲ့ပြစ်တိုက်လိုက်တော့ဟောခေါင်းလည်းပဲလောမေသူရေဝအာလိယေဘလူကြီးရဲ့အစီပါတဲ့အမွေးမှာကညိနေတဲ့အဲဒါဘလူတော်တော်လန့်သွားတယ်လာတိုင်းလာတိုင်းသောလူတွေက သူ့ကိုသလိုခုခံမှုနေနေသားသားရဲရဲတောင်ရှေ့ရှေ့မကြည့်ဘူး ဒီလူကတော့လက်နဲ့၅မျိုးနဲ့ကြောက်ရွံ့ခြင်းနောက်တွန်ခြင်းမရှိရဲဝံဇာနီဆိုပြီးတကားလာပြုလုပ်တယ်အေးအဲ့လိုဆိုပြီးတော့တကားလည်းလက်နှစ်ဖက်ခြေနှစ်ဖက်ကောင်းတကူလုံးကင်းအိမ်မှာကပ်နေတဲ့ရင်ကောင်းကလေးလိုဖြစ်ရင်ကောင်းကလေးလိုဖြစ်နေတဲ့ကကြတော့မှအိုဘလူကျွန်တော်ဒီပြင်ပဓာတွေကိုကျုပ်ကအာကိုလာတာမဟုတ်ဘူးတဲ့ငါရဲ့ဝမ်းထဲမှာဝစီရာဥရ အေးဝရသိန်းလက်နဲ့ရှိတယ်တဲ့အဲ့လိုပြောအဲ့တော့ဘလူကြီးကပြောတယ်တဲ့တတ္တိကောင်းတဲ့လူသားပဲငါတခါမှမတွေ့ဘူးတဲ့မင်းအံ့ဩစရာသိကောင်းမင်းသေးမှမကြောက်ဘူးလားတဲ့ဟောဘလူကလည်းအဆန်းလို့မေးနေပြီကွာဧကသမေဝအတ္တဘာဝေဧကမရဏနာမဟောတိတဘောတဘဝမွေးလာတာသေဖို့ပဲတဲ့ ဘယ်သူမှနှစ်ခါပြန်နှစ်သက်မသေးရပါဘူးတဲ့တသက်သေးရတာပဲတဲ့ငါဘာကြောက်ရမလဲတဲ့သင်ကငါ့ကိုနိုင်ပြီဆိုပြီးစားရရင်စားကြည့်လေတဲ့ငါဝမ်းထဲမှာဝဇီရာဝုရာဆိုတော့ဝရသိလက်နဲ့ရှိတယ်အဲ့ဒီဝရသိလက်နဲ့ငါခန္ဓာကိုသင့်ပိုက်ထဲရောက်သွားပြီဆိုရင်အဲ့ဒါဒီပေါက်ကွဲပြီးတော့ငါလဲသိသင်လဲသိငါကဘာရှုံးရှိတယ်တတ္တိဘာလဲပြိဋ္ဌာအေးအဲ့ဒါပဲ ဒါကြောင့်တို့ယောဂီတွေကယောဂီတို့သွေးနှိထွေထိန်ဝါမွေကိုတရာကြခလုတ်ပါငုတ်ကိုသင်ပြုစုကပလာဒီစိတ်ထားမာတာဝိပဒနာတဲ့ဟောယောဂီတွေသွေးရရဲရဲတော့နှိထွေးရအေးသေးမြေကြီးရှင်ရင်ရွှေကြီးဆိုတာလို့သိရင်လည်းသိမသိရင်လည်း မက်ဖို့နိဗ္ဗာန်ဆိုတဲ့ထီဆောင်ရလိမ့်မယ်လို့အဲ့ဒီလိုကိုယုံကြည်စိတ်ချထားရမှာတဲ့ဒါကြောင့်ယောဂီတို့သွေးနေတွေထိန်ဝါငွေကိုတရာကြာခလုတ်ပါတရားအထုတ်တဲ့အခါငွေစိုးတွေဘာတွေတွေ့ရင်ကြောက်ရွံ့နောက်မတော့တရားလုတ်ကနောက်မဆုပ်ပဲမယုတ်သိမ့်လိုက်ပါနဲ့တဲ့ငါအတွက်တရားခင်းပေးတယ်လို့သဘောထားငွေကိုတရား ကြားခလုတ်ပါကြားတွေ့ရင်ဘယ်လိုသဘောထားရမလဲဟုတ်ပြီတပင်ကယောဂီတွေခရီကားနဲ့တင်ပြီးတော့တရိစ္ဆာန်ယုံထဲမှာကြားယုံထဲကိုထက်ပေးပါမယ်ဘယ်လိုသဘောထားမလို့ဓမ္မသေးဖြန်းဖြန်းပါပြီးတော့သေမှန်ကတော့သေကြပါတယ်ဗျာဟုတ်လားအေးအဲ့ဒါပဲဈာသာခံပြီးတော့တရားမှတ်လို့ယ ahanan ဖြစ်တာရှိသေးတယ်တိုင်းတာမွေကိုတရာကြာခလုတ်ပါ ငုတ်ကိုသင်ပြူငုတ်တွေ့ရင်ဘယ်လိုသဘောထားရဖြာထဲမှာသင်ပြူဟာချောဆုံးအမလီနောဖြာထဲမှာသင်ပြူဟာအေးဒါကြောင့်ငုတ်တွေ့လို့များတရားအလို့နောက်မဆုံးနဲ့ငါအတွက်သင်ပြူခင်ပေးတာလို့ကိုသဘောထားပြီးတော့တရားချက်လက်အထုတ်ရမှာတဲ့စုကပလာတဲ့စုတွေ့ရင် အဝတ်ထဲထဲမှာဘယ်ဟာအနုညဆုံးလဲအေးကမလဟာအနုညဆုံးဖြစ်တယ်လို့ငါအတွေ့ကြုံခဲ့တဲ့သာသနာဖြစ်ခဲ့တဲ့လူဘဝစုံတဲ့အခါစူးစူးလို့ရှဲပြန်သေးသွားပါစီတရားတော်ငါမလျှော့ဘူးတဲ့။ကဲမဟုတ်ကဟုတ်ကကိုယ်သာလူကြအောင်နည်းနည်းလေးဆိုကြည့်ရ။ယောဂီတို့သွေးနိထွေးထိန်ဝါနိထွေးထိန်ဝါငွေကိုတရာငွေကိုတရာ ရှားခလုတ်ပါငုတ်ကိုသင်ပြုရှုကပလာဒီစိတ်ထားမတာဝိပဿနာငါးရက်ကြံသေးတယ်ဟုတ်လားဘယ်နှရက်ကြံငါးရက်ကြံသေးတယ်ခဏမှ10ရက်ရှိသေးတာဟုတ်လားငါးရက်ကြံသေးတယ်နော် ကြိုးစားပြီးတော့ငှိုက်လိုက်ကြအောင်ပေါ့အဲယောဂီကအလူရှင်တွေကရောလှုပ်အားပေးရအကောင်းကြီးကျွေးနေရကိုကဘေးကတော့နှမျောနေတယ်ဒီနေ့တာမုံဟင်းကဒီနေ့လာခောက်သွင်းဟွန်းဒီလိုဆိုရင်တော့ယောဂီတော့ဟင်ဣစလမ်ဝေကုံတော်မှာပဲလို့အောင်းမိမိတယ်။ဒါဆိုယောဂီတို့သွေးနီထွေးထိန်ဝါနီထွေးထိန်ဝါငွေကိုတရာ ရှားခလုတ်ပါငုတ်ကိုသင်ပြုစုကပလာဒီစိတ်ထားမသာဝိပဿနာခုနကဇလန်းနဲ့ကတော့စာဖတ်တတ်တယ်လို့ဖတ်တွေ့မှာကိုယ်နဲ့မဆိုင်ကိုယ်နဲ့ဆိုင်တာကအခုပါပဲတရားအားထုတ်လို့ကြုံတွေ့ကြုံတွေ့ရတဲ့အခက်အခဲကို မိမိကအတတ်နိုင်ဆုံးသူ့ဘောကိုအနိုင်ယူတဲ့စိတ်ဓာတ်ကလေးငွေတွေးရင်တရကြားတွေးရင်ခလုတ်ငိုတွေးရင်သေမြုပ်ရှုတွေးရင်ကပလာမှားရလားအေးမှန်လားပါဘုရားနဲ့အေးလေးလက်ပြီးပြေးရတာတွေကလည်းများပြီနော်တန်ခါစင်ပေါ်မှာသုံးပါပဲကြံတော့အမျိုးသားတွေကလည်းပြုတ်မျိုးသမီးတွေကလည်းပြုတ်မဲဓာတ်တော်ကြံ့ကြံ့ဖမှာဒီနေ့နှလုံးယောဂရှိတဲ့ယောဂီတွေရောက်ရောက်လာသေးတယ်အေးသေးချင်းအာထုတ်ပေါ်လို့ပြောလိုက်တယ် ဟုတ်တယ်လေငါသိရင်သိငါမသိသင်သိဖို့ပဲကိလေသာသိရမယ်ကိလေသာမသိငါသိပဲတဘာဝဟာနှစ်ခါပြန်သိရတာမရှိပါဘူးပြိတ္တာရေသိတာဆန်းသလားလို့မဆန်းပါဘူးဗျာမဆန်းပါဘူးသာပြောတာဒီတဲ့ငါကြားလေးတကောင်ဖမ်းလွန်လိုက်ခြင်းနဲ့အကုန်လုံးဝုံဝုံနဲ့ခုတ်ကြသွားကြမှာဟမ်ကိုင်းတော်ပြီအဲ့ဒီစိတ်ဓာတ်ကလေးမွေးပါပြိတ္တာရေ တို့ပိဋကမှာအားပေးမဲ့ပုံကိုရှိတယ်ဘုန်းကြီးတို့စီမရှိဘူးဘုန်းကြီးတို့အာတော်တုံးကကိုဆုံးကိုခါစားရတာပတ်လက်ပိုင်းနေစားရတာအချိုချင်းဟုတ်လားအစာအဖာငါပြောသေးရပါရစီစီပါနေပြီးရေလေးတစ်ခွက်နဲ့စားရတာအမလီတို့ပိဋကမလီကြာရဏသဘောကလည်းဟဲ့ကောင်းမှကောင်းဟုတ်လားစတိဇွန်နေနဲ့တိုက်ပကများတွေနဲ့အချိုအချင်းစအဖအငါငါဒီတဲ့အချိုပဲမကြမကြတခါလေရေခဲမုံကပါလိုက်သေးတယ် ဟမ်တရားတကူကြောင့်အစာမိုးရွာတရားတကူကြောင့်ဟုတ်တယ်ခင်ဗျားတို့သွေးမတော်သားမတဘယ်အင်္ဂါများ15ရက်တင်ကျွေးတယ်လဲကျွေးဘူးလားအမေအဲ့ဒါတရားတကူဘာတကူတော့အေးအဲ့ဒါကြောင့်တရားတကူကြောင့်အစာမိုးရွာတာအမှတ်ကောင်းလေအစာကောင်းလေပဲဟုတ်တယ်ဒီအမှတ်ရဲ့ဆွဲအားကြောင့်လာကြတာကိုင်းတော်ပြီဗျာ အဲ့ဒါကြောင့်ဝရိယဓာတ်လေးတွေတိုးတိုးပြီးတော့အထုတ်ကြသမှာအချိန်ကလူကိုမဆောင်ဘူးတိုင်းတိုင်းဝိတ္တဖော်နှုံးမင်းနဲ့အချိန်နဲ့ဒီရည်သည်လူကိုမဆောင်ဘူးပြိဒါမိမိကသာလိုအပ်တဲ့အချိန်ကိုတန်မိုးကြည့်စွာအသုံးပြုဖို့ပဲမဟုတ်လားအေးအဲ့တော့တရက်နဲ့တရက်ကြည်တာအခု၃ပိုင်း၂ပိုင်းကုန်သွားပြီတစ်ပိုင်းမြပြန်တော့တယ်မဟုတ်လားအေးအဲ့တော့စကားပြောရင်ဒါလေးတွေအောင့်ထားဇခန်းသိမ့်တဲ့နေ့ကျကွင်းပြင်မှာရွက်အိုးတွေချပြ အဲ့ဒီအိုတလုံးတလုံးပြည့်မှပြန်နော်အခုတော့ဘာမှပြောနေဟွန်းဟွန်းဟုတ်လားမအားတော့လဲအားသလိုနေပါမကန်းတော့လဲမပင်တော့လဲကြမ်းမတော့လဲမကြမ်းမသလိုနေပါဗျာကိုင်းတာပြစ်တာလမ်းသွားကြစို့အဲ့ဒီလိုဖရာအလောင်းကငါထဲမှာဝရစိန်လက်နဲ့ရှိတယ် မင်းကငါသားရဲ့အဲ့ဒီဝရသိလက်နဲ့ပေါက်ကွဲလို့ငါလည်းပြီမင်းလည်းတည်တာငါဖာရှုံးရှိတယ်လေတဲ့ဒါကြောင့်မရဏသိခြင်းကိုဟာငါသည်ကိမ့်ပါရမိဘာကြောင့်ကြောက်ရမှလဲနပါရမိသေမေမကြောက်ရဲရဲတောက်ဖြစ်ရပါပေတည်းအေးအဲ့ဒီခါကျတော့ဘလူကြီးမစားရတော့ဘူး တခြားတစ်ပါးသောသူနဲ့မတူအရင်ရဲ့လူတွေကဒီလို ခုခံမှုမဆိုထားပြီးအတန်လေးတောင်မထွက်ရဘူးနဲ့မင်းသက်မေးပြီးတော့ကြောက်ရွံ့ခဲ့သူလက်အချုပ်မုတ်တော့ကထိုင်ရင်လဲပြီးတော့သေပွဲဝင်သွားကြဒီလူကတော့ပြောသလိုလောက်လောက်သလိုပြောတယ်သူဟာယုံကြည်ထိုက်တဲ့ပုဂ္ဂိုလ်တယောက်အေးအဲ့တော့ငါသူ့မစားတော့ပါဘူးဆိုပြီးတော့စားမှကြောက်သွားလို့ဂိုင်းအသိမင်းသား အသင့်ကိုကျွန်ုပ်မစားတော့ပါကျွန်ုပ်ပိုင်ဆိုင်ခွင့်ရှိတဲ့အသက်ကိုသစ်အားကျွန်ုပ်ပေးလူပါတယ်သင်သည်တဲ့သာသူဝိစာဟိတင့်ရဲ့ဆွေမျိုးသားချင်းမိသားစု family နဲ့ပြောင်းရွှင်ကြည်နူးစွာနဲ့ချမ်းသာစွာနေပါလေလို့လွှတ်လိုက်လွှတ်လိုက်တော့ဘုရားအလောင်းကမပြန်သေးဘူးဟုတ်ပြီတဲ့ကျွန်တော်ကိုအခုလိုသေဘေးကခွင့်ပြုလို့တဲ့အတွက်ကျွန်တော်ကကျေးဇူးတင်ပါတယ် အဲ့ဒီကျေးဇူးကိုကျွန်တော်ကစိုက်ဖို့ကြံသေးတယ်တဲ့အဲ့တော့သင်ဟာဒီတိုင်းကျွန်တော်တယောက်တည်းလွတ်ယုံမြနဲ့တော့ကိစ္စမပြီးသေးဘူးတဲ့သင်ဟာဒီမှာတဲ့လောဟိတပါဏိသွေးစွန်းသောလက်နဲ့လှုပ်တော့တတ္တဝါတွေကို အလိုကြီးစွာနဲ့တပ်ပြစားနိုင်မယ်ဘာနာတိပါတံကတ္တဝါသူတော်ဘာတတ်တွေတပ်ပြမဲ့တို့ရဲ့အနည်းရေငရဲနဲ့ဥပပစ္စတိဖြစ်ရမယ် အဲပြီးတော့တိရိစ္ဆာနာဘူမိတိရိစ္ဆာဘုံနာ ဥပပစ္စတိဖြစ်ရမယ်ပိဋိဝိဒိယပြိတ္တဘုံနာဥပပစ္စတိဖြစ်ရမယ်သူရာကာယေသူရာဘုံနာဥပပစ္စတိဖြစ်ရမယ်သင်ကိုဒီတိုင်းကျွန်ုပ်ထားခဲ့ရင်သင်ဟာဆိုးမြဲဆိုးမှိုင်မြဲမြိုက်ရင်အာနာကာရမေဝအာနာကာရံကိစ္စတိတဲ့ဟော အာနာဂရမေဝအမိုက်မောင်းမှသာလဲအာနာဂရအမိုက်တိုက်သူကိစ္စတိတင်ရှေ့ရှုသွားအောင်မယ်အေးအဲ့ဒါအဲ့ဒီအတွက်ဒါကြောင့်ပဏာတိပါတံဝိရမဟိဝိရမထသူရဘအသက်တာချင်းမှရှောင်ခြင်းမှာအာရိနာဒါနဝိရမတသူရဘပြည့်စည်ကိုခြင်းမှရှောင်ခြင်းမှာ ကာမေတုမိတ္တသာရဝိဇ္ဇဥရမထသူတော်ဘာသားမယားလွန်ကျူးပြမခြင်းမှာရှောင်မှမှုသဝါဒဝိရမထလိန်လီပြောခြင်းမှာရှောင်လိုက်ပါသူရာမေရယမစ္ဆပဏံနဝိရမထမူရရှိဝသိတိရတောက်ဆခြင်းမှာရှောင်လိုက်ပါလို့သီလပြည့်ခြင်းရဲ့အပြစ်၅မျိုးသီလပြည့်ခြင်းအပြစ်ဘယ်နှမျိုးလဲ၅မျိုးပါဘာတွေပါလဲ တော်တော်အားကိုးထိုက်တယ်နော်ဟုတ်လားမဟာပညာရှိဘုရားဒုက္ခမိန်ဘုရားအဘုဘကောင်းတနေ့ကခေါင်းစုတ်တရာတုန်းကဟောခဲ့ပြီမဟုတ်လားပန်းအဝယ်တော်မဲခုတ်စာသုမနာပန်းသိကြီးအိမ်မှာမြတ်စွာဘုရားက ပြဲချင်းသီလကြောင့်ရင်တာကိုမကြစေငါကပိတာပိဥစ္စာစိစိစိတ်ငြိမ်ခပင်းဆုပ်ယုတ်ခြင်းနှင့်တရင်မကောင်းကြိုက်နှံ့လောင်းဤလူပေါင်းအလည်းမျက်နာငယ်လျက် တသွဲထိတ်ကြောက်လွန်စိတ်နှောက်၍ပွေနောက်ပြီးလည်းသေရခြင်းဒီမယွင်မစွာသေးပြီးကာလီလေးပါအပဲလာအံ့ရွယ်သည်ငါသွဲသီလာပြကြောင်းဒီဟောဗျာတာဓုကမခေါ်ပါလားဩ သူတို့သာလူမျိုးရတယ်နိုင်ငံခြားကစပွန်သာမျိုးရတယ်လို့ပဲတတိမမလို့မခေါ်တာဟမ်ဒုမကသေနောဤပကိနိယောမညမတို့ကိုမေငါအာထေတာစေရနာပွဲပြုအရေးယူ၍ပေးလူပူဇော်လိုက်ကြကုန်ရသတည်း။အိုး stop stop အဲ့ဒါခက်တာ။ နင်တို့အမညင်မတွေငါအကုန်ပေးလိုက်လို့ပြောတာသာဓုဆိုတော့ကိုစားတာအားမရသည်လို့အိမ်ငါဟာဒီလက်နဲ့တိုင်ပဦးမှာလားဩအမတောင်းမှမသိနှမတောင်းမှမသိသာဓုခေါ်ကဲလေးရွာအပဲလာအရွယ်သည်ငါသွဲသီလသာဓုခေါ်တော်မူရပါဗျို့ဟုတ်လားငါသွဲသီလပြည့်ကြောင်းပေတကား သီလပြည့်ခြင်းရဲ့အပြစ်ဘဏ္ဍပါတိစီပါဥစ္စာဆုပ်ယုပ်ပြပြတတ်တယ်စီတဲ့ရေဆသကတဲ့အိပ်ပေါင်းနဲ့ဖားကောက်ချင်းညာနဲ့ရေကိုသက်သလိုစီးပွားရေပြက်တတ်တဲ့သီလမလုံးရင် နောက်တကူကတရင်မကောင်းကြိုင်နံလောင်းဤတဲ့ဟော အပုံနာထွက်တတ်တယ်မကောင်းတရင်လိုင်းနာတဲ့နာမသုံးတဲ့ဟော လူပေါင်းအလဲမျက်နာငယ်လျက်တသွဲထိတ်ကြောက်လွန်စိတ်နောက်၍သူတော်အသက်တတ်ထားတဲ့ပုဂ္ဂိုလ်ကိုလိုက်ပြကိုမတတ်နဲ့လို့လူချားတယ်နေဟာငါသူများတဲ့တတ်တာသိတဲ့လူဒီရဲ့မြန်ပါမှန်လားဟောကြီးကန်းတောင်းမှောက်မြက်ကလူဆံပြအငိမ့်မနေအိန္ဒြေမရဘူးတဲ့နောက်သေးတဲ့အခါကျတော့ပရိသတ်ရေ အော်ဟစ်သည်ဆိုပြင်းထန်စွာနဲ့ရုပ်ပြက်ရှင်းပြက်သေးရတယ် ရှင်းတော့ကနွားသားသမနွားလို့သေးဝက်သားသမဝက်လို့သေးတဲ့ဗျာဟောနန္ဒနွားသားသမတို့စုံနဝက်ထိုးသမတို့နွားသားတဲ့လူကလည်းနွားရှာကြီးဖြတ်ရှာပြတ်သေးရအေးဝက်ထိုးသမကြတော့ဝက်ကိုတခါတည်းငုတ်လေးစိုက်ပြီးတော့အဲ့ဒီလက်ပင်ကျိုးကိုတခါတည်းခေါင်းကိုဘယ်မှမလှုပ်နိုင်အောင်ဆိုပြီးငုတ်ကလေးချီချီပြီးတော့မှရင်နှွေးတွေပွက်ပွက်ဆူအောင်ထား ဝက်ရဲ့ပါဇက်ဖြဲပြီးတော့မှခရထောင်းနဲ့ထောက်လိုက်ထောင်းနဲ့ထောက်ပြီးပွက်ပွက်ဆိုတော့ရေနွေတွေလောင်းထက်ဟိုးဒွာရပေါက်ကကျင်းကြီးထွက်တဲ့အပေါက်ကရေတွေကျရေတွေညင်းနောက်နေနောက်တစ်ခါလောင်းတယ်လောင်းတယ်လောင်းတယ်ရေကြည်သွားပြီဆိုမှဒီဝက်ကိုတတ်တာတဲ့အေးအဲ့ဒါကြောင့်သေတဲ့အခါမှာလည်းပဲဝက်ကတူခေါင်းကြီးအောင်ဆိုင်ပြီးတော့ခြံလည်းဖတ်လည်းသေရထတဲ့ဗျာတရိတံပါကံစနေတိ ကံတူအကျိုးပေးဆိုတာအဲ့ဒါပဲမှန်ရလားအဲမိမတွေတတိထားဗျဒီထဲမှာသမ်းမတုတ်ဘူးတဲ့မိမဘယ်နှယောက်ပါတယောက်မှပါဘူးမြို့တော့ဘုန်းကြီးတို့ကမသိဘူးတောသားဆိုတော့လေအာတကားတဲ့ဆောင်းလာက နေဘူးသားလုံရင်ထနောင်းမင်းရိတ်မှမောင်းစဉ်ထိတ်မှမကြီးပင်ရိတ်မှနေဘူးသားလုံပြီးတော့မိမတွေလေတယောက်ကောင်းတယောက်ကူရထားတော်ကြီးဒီကြုံကြုံခုတ်တယ် အဲ့ဒီမှာတယောက်တော့တခါလဲတန်ခါလဲနှုတ်နှုတ်ပြစ်ကနေတုပ်လိုက်နှုတ်လိုက်ပြစ်ကနေတုပ်လိုက်အဲ့တော့ဒီဘက်လူကတော့နောက်ကလူကအလုတ်ရှိတယ်ရှေ့ကလူကအလုတ်မရှိဘူးသူကဒီတိုင်းဟုတ်အဲ့ဒါဟဲ့ကောင်းပါလေဒီတခါမိပေးစံပေးစံဟိုကလည်းတခါလဲတမကြီးဆွဲလို့ယော့လို့ပေးလိုက်တယ်လက်မပေါ်တင်ပြီးတော့ပြစ်အမလီအရာသာရှိလိုက်တာတော့ကြိုက်ဦးဟဲ့ကြိုက် တတ်တုတ်တဲ့နေရာမှာအဲ့ဒါလောက်အရသာပါပါတုတ်တာမှန်ရလားတနည်းကဥပုသ္တေတွေလည်းပဲဥပုသ္စီရမှာဘာလုပ်နေလဲတရားမင်းလင်မယားလာတော့လေဟေးဒီဘိုးကြီးနဲ့ဒီမိန်းကလေးကဘာရုံဆိုဟမ်အတင်းပြောတာလေရှိမပါသာမပါလက်ကလေးတို့ကတို့ကအတင်းပြောကြလဲမပြေမမောနိုင်냐ပဲအတင်းပြောတာလဲခြွေခြွေတာတာတို့ယောဂီတွေ ကိုယ်ခါကိုရောက်ရင်အတင်းမပြောကြဘူးဟိုကောင်မအတင်းလက်သွက်တကောင်မငါနိုင်မလို့ရွယ်နေတာရှိသေးဘုန်းကြီးကငါနာသူကနိုင်ချသွားတာတော့အတော်လက်သွက်တဲ့ကောင်မနောက်တော့ဒီကောင်မပွဲရှောင်မဖြစ်မယ်အေးအေးအဲ့ဒါဥပုသ္တေဒီအတင်းပြောနေကြတာဟုတ်ပလားအဲအဲ့ဒါကြောင့်ပြိဿရေသေးတဲ့အခါမှာဝက်ကိုသတ်ရင်ဝက်အော်အော်သေးရတယ်နွားကိုသတ်ရင် နွားအော့အော့သေးရတယ်ဗျာမှန်ရဲ့လားအဲ့ဒါလေးတွေသတိထားကြတဲ့သေပြီးကလည်းလေးရွာ အပဲလာအံ့ရွယ်သည်တဲ့ဩတန်တတဂျဘုတတအဲ့ဒီအပြစ်ကိုပြောင်းအောင်မလုပ်ဖဲနဲ့သိသွားရင်ထိုလူဟာငရဲတော်၎င်းတရိစ္ဆာန်ပြိတ္တာအသူရကသူ့ရဲ့သတ်ရှင်တုန်းကစေရနာအကြီးအမားအ ਨੇ အမြလိုက်ပြီးတော့အပယ်လေးပါးမှာဖြစ်ရတတ်တယ်တဲ့။ကဲကြောက်ချင်ရမကောင်းဘူးလား။ကြောက်ပါ ကြောက်စရာထဲနော်အဖျားဖျားပြီးကောင်းပါတယ်မလုံနဲ့ကြောက်စရာမကောင်းဘူးလားဒီအဲ့ဒါလေးတွေအထုသတိစိုက်ပါကိုယ်အသားကြတော့တန်နဲ့စအနဲ့ရွယ်တာမလို့ဘူးသူများကြတော့ရဲဆက်ဆက်တတ်ရင်ဘလောက်ရုံမာတဲ့စိတ်ဓာတ်လဲဆိုတာကိုယ့်ဘာကိုပြန်စဉ်းစားကြမှန်ရလားဒီအဲ့ဒါအများကြီးဘုန်းကြီးတို့တွေ့ဘူးတဲ့ဒါဘုန်းကြီးတို့ယထာနဲ့သွားတော့ငါအပါ အပါဆိုတာကတော့ဒါ လူမလိုက်ခဲ့လူကုန်တာနေရှိတယ်လို့အများကသမုတ်ကြဘုန်းကြီးတို့နဲ့မြတ်တဲ့ကျင်းဆိုင်မှာအဲ့ဒီမှာမိသားစုဒါကလည်းညနေထမင်းစားတော့အဲ့ဒီပုံမှာကြိုက်တဲ့ရင်ကောင်းတွေကိုဗျက်ဗျက်နဲ့ရတောင်းနဲ့ရိုက်တာဘုန်းကြီးမျက်နှာရှိနေတာပဲဘုန်းကြီးအာနာစရာရှိပါအောင်လုံးဝကိမဆိုင်အေးအဲ့ဒီလိုဆိုပြီးတော့အကုသိုလ်မှုပြုညာလွယ်သေးလင်ငရဲနေဆွဲလိုက်မယ်ဗျ အဲဒါကြောင့်အပယ်စားသောဆင်းရဲကိုကြောက်ပြီးတော့သူများအသက်သားခြင်းသူဥစ္စာခိုးခြင်းသူသားအိယာလွန်ကျူးခြင်းလိမ်ပြောခြင်းမူရစေဝတောက်စားခြင်းမှရှောင်ပါအခုပိဇာဟုဒမင်းသားကလေးကတခြားမဟုတ်ဘူးဖရာအလောင်းပိဇာဟုဒမင်းသားလေးကအဲ့ဒါကြောင့်သိလေသာလောမယက္ခဆိုတဲ့ဘလူကြီးကိုတရားဟောတယ် ရှိစိန်ကြွယ်ပြိုးလွန်ကျော်ဟုလျက်တတို့စီကကြီးပွားခြင်းနဲ့တတင်ပေါက်ရောက်မကြောက်မထိတ်ပြိတ္တတရဲ့စိတ်မှန်လားရွှင်ပြဝမ်းမြောက်မဖောက်မဝေစုတေဟဗျံတဖန်မௌကြသေးပြီကလီငါဝအာယုံလုံးစုံပြီလားနာယစံပြောဤငါဘောတိတေဇောသီလစွမ်းဤပေတကား သီလပြည့်စုံခြင်းရဲ့အကျိုး၅ပါး၅ပါးသီလလုံးရင်နဲ့ဟောဒီအကျိုးတရား၅ပါးရတိရှိပါဥသာလောကနဲ့လက္ခဏာကျန်သည်မြရှိသည်မြတက္ကနာချင်းကျန်နိုင်အောင်ဆောင်နိုင်မြောက်တာတိုင်းဖြောက်တောင်းနိုင်ရပါလိမ့်မယ်တဲ့နာမနှင့်ကောင်းသတင်းနှင့်ကြော်ကြားနာမကောင်းနှင့်ထွက်ပါလိမ့်မယ်တဲ့နာမသုံးပရိသလည်းမထဲရဝဝခန်းခန်းညာညာနေနိုင်ရပါတဲ့ဣန္ဒြေမပြည့်ဘူးတဲ့ နာမလေးတည်တဲ့အခါမတွေ့မဝေထို့ပြီးတော့အိပ်ပြောသည့်အလားတည်ရပါတယ်နာမငါတည်ပြီးတဲ့အခါလည်းပဲရူပယုံတတယုံကနာဝရတယုံ ဖုဒ္ဓပါယုံအာယုံငါးပါးကောင်းမွန်စွာ ပြည့်စုံတဲ့နတ်ပြည်နာလောကရောက်ရပါတယ်တီလာပြည့်စုံရင် အကျိုးဘဏ္ဍပါကိုင်းမိသားကြီးသူများအတွက်လားကိုယ့်အတွက်လားအေးကိုယ့်အတွက်ဗျ အဲ့ဒါလေးတွေအထုပယုစိုက်ပြီးတော့ရှောင်းပါမိမိကိုကြိုက်တဲ့ချင်းဟလားအဝတ်ကလေးနဲ့တော်လကောင်ချင်းအောင်နဲ့တော်လကောင်ကာခွဲဖို့သူ့အသက်လည်းသူမြတ်နိုးမှာပဲကို့အသက်လည်းကိုမြတ်နိုးတာပဲကိုရင်းဇာတိဟာလည်းပဲနေထားဖြင့်တ attva တွေကိုအသက်မတတ်ခြင်းဖြင့်ကိုယ့်ရဲ့အသက်ရှိခြင်းဆင်းလာခြင်းစသည် အကျိုးတရားကိုရအောင်ယူပါဆိုလိုက်သူအသက်တသက်တို့ဓာတ် မတ္တအသက်ရှိကဲဘဝမှာအဲ့ဒါမြတ်စွာဘုရားရဲ့ပေးတယ်မယ်ဘဝမှာအသက်တူတူလေးနဲ့တည်းအတိတ်ကသူများအသက်တတ်ခဲ့တဲ့အပြစ်ကြောင့်နဲ့အသက်ရှင်ရှင်နေရရင်သူတော်ဘာတေမန်ကုန်တော့ကိုကကြာညာဖမှန်ဆိုပြီးတော့လွတ်အောင် အရင်ကောင်လေးတွေရေတဲ့ကြအသားလေးဆဲလိုက်ပြွေးချပြွေးချကလေးတွေရေတဲ့ကြအသားလေးဆဲလိုက်မှန်ရလား ဒီမြောင်းထဲမှာခွေတွေကြအသားလေးဆဲလိုက်ဟောကိုတတ်နိုင်မြမြပေါ့အဲ့ဒီလိုသူတော်မအသက်ရှည်ရရှိကြောင်းနေဆုံးပြုတဲ့အတွက်ဒါကြောင့်မိမိမှာဘဝဘဝအပါဖြစ်မလဲအသက်ရှည်မယ်တတိတမဂသနေတိကံတုအကျိုးပေးပဲကံတုအကျိုးပေးဆိုတာနားလည်ပါနော်အေးအဲ့ဒါပဲဗျာဒါကြောင့်နဲ့သူအသက်သတ္တုဒ္ဓမတအသက်ရှည် ညင်စေသူကအနာမြတနာကြံ့မာသည်တော့သူတစ်ပါးကိုရိုက်ပုတ်ညင်စေအနိုင်ထက်ကလူပြုမဲ့ဆိုရင်ဗါတဲ့တော့အနာယောဂါများတတ်တယ်တဲ့ဗျာဟောအေးသူတစ်ပါးကိုတနာတဲ့ပုဂ္ဂိုလ်တွေကဘဝဘဝမှာကြံ့မာတယ်ကြံ့မာကြပါသည်ချမ်းသာကြပါသည်ဒါတော့ဟိုစိတ်ပေါ့နှုတ်နေရပြီဟဲ့ဘယ်လမ်းဘယ်လမ်းမသွားနဲ့ဘယ်လိုဘယ်လိုအန္တရာယ်ရှိတယ်ဒါကတော့နှုတ်နေအပြင် ကိုယ်နေအပြည့်တော့သွားတဲ့လမ်းမှာရှုခက်တွေရှိနေတဲ့တစ်ခက်တွေရှိနေတဲ့အဆဘိန်းတို့ဆိုင်ကဲတို့ကားတို့ဆိုရင်ညှိပြီးတော့အပေါ်ကလူလည်းပြန်ရိုက်နိုင်တယ်ရှင်ပြီးတော့လည်းမှန်းနိုင်တယ်ဒါကြောင့်အုတ်ခဲကြောက်ခဲတွေပါလေအဲ့ဒါတွေပဲဖြစ်ခွေးမတင်နွားမတင်နေလည်းပဲအတတ်နိုင်ဆုံးတနိုင်တစ်ပိုင်ပေါ့တန့်ရှင်းလိုက်ပါတဲ့အဲ့ဒါကာယကမေတ္တာသူများသွားတဲ့အခါချမ်းသာအောင် လုပ်ပေးတာပါလေ သူများသွားတဲ့ကာလတဲ့ကအန္တရာယ်မရှိအောင်ပြောပေးတာဝစီကမေတ္တာတတ္တဝါတွေချမ်းသာအောင်ငါဘယ်လိုလုပ်ရပါမလဲလို့ကြံစီတွေးတော်တာမနောကမေတ္တာကြမ်းပါပါစီချမ်းသာပါသည်လို့ စိတ်ကဘွားနေတာမနောကမေတ္တာမှန်ရလား ဒါကြောင့်ဆိုညင်စေသူကအနာမြာတနာကြမသည်အဲ့ဒါပဲဆိုမနာလိုမှချွေရန်กว่าကြည်သာချွေရန်စီအေးဘုန်းကြီးဒီလာချင်းလူပေါ့ဗျာအာကြီးညိုတဲ့လူတွေများလူတဲ့တန်တဲ့လူတွေများတကားတော်မတွေဝင်ထွက်များအဲ့ဒါကိုကမနာလို့မရှုစိတ်ရင် ကိုယ်ဖြစ်ရဖြစ်ရဘဝတိုင်းမှာအချွေရနေတတ်တယ်သာတော်သမီးကရှားတတ်တယ်မှန်ရလားအပြိုကြီးလူပြိုကြီးဖြစ်တယ်လို့တော့မပြောပါဘူးဟုတ်ပြီလားတော့じゃငါတို့စောင်းတယ်ဖြစ်နေမှာဆိုတော့ဒါကြောင့်သူတစ်ပါးကြီးပွားချမ်းသာကောင်းစားပညာတတ်ရုပ်ချော အေးရှိပေါင်းဇာတုတ္တထာတွေကိုကိုကမနာလို့မရှုစိတ်နိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဖြစ်ရဖြစ်ရဘဝတိုင်းမှာအချွေရန်ပင်ပင်သားတောင်းသမီးကနေထတတဲ့ကြည်သာချွေရစီဩသူတစ်ပါးတွေတိုက်နေတာနဲ့ကနဲ့ကြည်ပွားချမ်းသာကြတာတိတ်ကကုသိုလ်ကြောင့်ပဲငါလည်းပဲကုသိုလ်ရှိရင်ဒီလိုကြည်ပွားနိုင်တဲ့သူတစ်ပါးကြည်ပါနာဝမ်းမြောက်ပါတယ်ဘုရားဟောတရားအရာ ဒါတွေတွေ့ရမြင်ရတာသရုပ်သကမှာပဲလို့ဝါမြောက်ရင်အဲ့ဒီပုဂ္ဂိုလ်ပါလေအကျွေရသာတော်သမိကအသင်ပင်များပါလိမ့်မယ်တို့လိုက်မနာလိုမှာချွေရန်ကွာဒီတာချွေရန်စီမပေးလူကမွဲပြာကြလူမှပေါ်ကျွယ်သည် အေးအဲ့ဒါမပေးတော့မရှိလို့မလူမလူတော့မရှိမရှိလို့မွဲမွဲတော့ဆင်းရဲဆင်းရဲတော့မရှိမရှိလို့မလူမလူတော့မွဲမွဲတော့ဆင်းရဲဆင်းရဲတော့မရှိကဲဂျာအေးသူမေရိုက်ပဲမှန်ရလားအေးအဲ့တော့ရှိတော့လူလူတော့ရှိဟောရှိတော့လူလူလို့ရှိဟောအေးအဲ့ဒါကြောင့်မပေးလူတဲ့ပုဂ္ဂိုလ်တွေကမွဲပြကြတတ်တယ်တဲ့ဗျမှန်ကမွဲတဲ့လူကတဏှာတရားတော့မကောင်းဘူးသူ့ဘဝသူ့ကိုမသိလို့မလူခဲ့တာပဲ ပိုက်ဆံကုန်မှလူမဟုတ်ဘူးရေလူရင်လည်းကုသိုလ်ပဲမဟုတ်လားရေအကျိုးဘယ်နှပါလဲဟာဘုန်းကြီးကချင်းစမောနေဒီလူတွေမဖြေနိုင်မှဘူးလို့အောင်းမိတာကိုင်ပြောကြည့်ရအောင်တစ်ကိုင်ဓာတ်ခဲကုန်နေပြီဟမ် အသက်ရှိအရှင်လာပြန်တော့မင်းပါပါရှုံးမိပုံနဲ့လူဘဝဒုက္ခနဲ့မှာတုပဘဝလွန်ရှားပါလိမ့်ခွန်အားကဝိတာက၌တုပမာပညာနှင့်ရှင်လာပါလင်အရှင်မကွာအောင်မွဲခံလိမ့်လေအောင်မွဲခံမှုအကြောင်းပေါ်လင်လောင်းမောတောင်းခေါ်လောက်ပါရဲ့လေတဲ့ဒါကြောင့်သက်ရှိရှင်လာချမ်းသာရဗလာညာပညာ စင်ကြဲကြောသောခြာယာပေါ်လျင်သောမသိကွာရေလူအကျိုးကုသိုလ်မျိုးအယူဆွဲအောင်မှတ်ကြပါဒါကြောင့်ရှိဆရာတော်တန်ဃာတော်များသစ်ပင်အုပ်အုပ်နှွေးခေါင်းခေါင်းအောင်ဆိုရင်နဲ့အဲ့ဒီမှာရေဦးစင်လေးတွေတဲချတယ်ကိုယ်လည်းလောင်းရတယ်နမူနာပေါ့ဘုန်းကြီးတို့ရဲ့ဇီကုံအထက်ထန်းတပင်ဇီကုံဒီအောက်ဇီကုံမဟုတ်အောက်ထန်းတပင်မဟုတ် အဲ့ဒီမှာတဲ့ဒေါသကြီးတွေရောက်ကြောက်ဆောက်ထားတယ်။တန်ခါလက်တရားလောက်ရှိတယ်စာသင်တိုက်ဒေါသသင်တိုက်ဇီကုန်း။အဲ့ဒါဒကာကြီးကလေသူ့ကိုယ်တိုင်ရေဦးဆယ်လုံးလောက်ကိုနေ့တိုင်းနေ့တိုင်းလာလောင်း။ကြောင်းနိုင်ဆရာတော်ကဒကာကြီးရဲ့ဒကာကြီးအရွယ်လည်းကြီးလိုက်ပင်မလာ။ရေလောင်းတာကတော့ဘယ်ဥချင်းဘယ်ကုန်ဖြစ်ဖြစ်အမမသိမှာဘူး။ကုသိုလ်တော်ရသေးတာလုံးမမဟင်းတပိတော့ကုသိုလ်လူချင်းလို့ဆောက်တာလား။သူတို့လောင်းရင်သူတို့ကုသိုလ်ရသွားမှာမဟုတ်တယ်။တပိတော့လုံးမှတပိတော့ကုသိုလ်ရတာ။ကြည်စမ်းမိတာ။ အတုမယူသင်လားအတုယူသင်တယ်နော်အေးအဲ့ဒါတတိတအဲ့ဒီတကားကြီးတာရင်နိုင်ရှိလို့ကြောင်းကျွေးမစားဘူးဒါလောက်တရားသူကပြက်တာနောက်တော့ပသိမ့်မှာအမျိုးသမီးတို့တွေ့တယ်တရားဟောသွားရင်အဲ့သူကချင်းချမ်းလေးကင်ပြီးတော့ကြောင်းနဲ့ပြောက်သူချတာဘုန်းကြီးတို့ကပြောတာဟုတ်တယ်အဲ့ဒီဒကမာလေးကဘာလုပ်တာဩသူအကြောင်းပြောရရင်တော့သူကစရေးမှာတဲ့သူ့အမေလေဖြတ်လို့ဆိုပြီးတော့ အဲ့ဒါအလုတ်ကထွက်ပြီးတော့ရှေ့ကူပေးရအခုတော့သူခင်ဗျအလုတ်မရှိတော့ဘာမှလှူတရားတန်းတရားမရှိလို့အိမ်ဟက်လိုက်ထင်းလေးတစ်ချမ်းတစ်ချမ်းယူပြီးတော့ကြောင်းမှလှူတာဘလောက်တူယူရကောင်းနောက်အနာတပိန်ကြီးအနာတပိန်အိမ်ငှသာလာတဲ့တွင်မနဲ့မာရာကူစွာနဲ့နေတွမ်းပေါ်ခြင်းချိုခြင်းပြားတကားညနေချိန်ခါပန်းမျိုးစုံလဲပါတနေ့ကြောင်းသုံးခေါက်ရောက်မနဲ့လာရင်မနဲ့ ဘုရားမှုရှိတန်ခါလိုက်ပဲမဲ့ဇာဇာတွေအ ਨੇ ဆုံးကိုရင်ကလေးတွေဇာတွေပါလေအိုင်ဟတော့မောမယ်အေးငါ့ကိုဖခင်လို့သဘောထားငါလာရင်သူတို့ကစားရပါလိမ့်မယ်ထင်တာငါကလက်ပလာနဲ့သွားလိုက်ရင်ကိုရင်လေးတွေကစိတ်ဓာတ်တွေကျွန်းနွမ်းပြီးတော့ပင်ပန်းလိုက်မယ်တဲ့ခြိသားသာသနာကြည်ညိုတာမှန်ရလားဗျာ အေးအဲ့ဒါလိုဗျအဲ့ဒါနဲ့ဟိုတခြားတမျိုးကများခရီးသွားဟန်တော့ကြောင်းသားရောက်လို့လာရင်ဟာမြစ်ထဲချောင်းထဲကသဲတွေကိုကပိုင်းနဲ့ပိုက်လာကပိုင်းနဲ့ကိုက်ပြီးတော့ကြောင်းထဲကိုခင်းလိုက်တာသွားတဲ့လူတွေခလုတ်ကသိစုကင်းပါစေဆိုပြီးတော့အနာတပိန်တို့နမူနာပြခဲ့ပါပြီဘေးသာမှန်ရလားအေးအဲ့ဒါပဲဒါကြောင့်သူ့မှာခဏယာယီမွဲသွားပြီမဲ့ သူ့ရဲ့ခုနှစ်ထရှိတဲ့အကြီးမှာလေးခုမြောက်မုတ်ဆောင်နေတဲ့မိစ္ဆာဒိဋ္ဌိနတ်ကသူ့ရဲ့အာယုတကဝေသ အနာတပိန်ရဲ့စရင်ကင်ပုံစံဖန်ဆင်းပြီးတော့တရားမင်းအမိတ်ရအနာတပိန်ထာငါချေထားတဲ့ငွေ78ကလေးအနာရပိန်ရဲ့ငွေကြီးတွေသမုဒ္ဒရာလည်းမျောသွားတာ78ကလေးသမုဒ္ဒရာတဲ့ပိုင်ရှင်မဲ့78ကလေးအဲ့ဒါဒီမင်းတကိုးနဲ့ယူပြီးတော့အနာရပိန်ကိုကြောရမယ် သူကအနာတပင်ကိုသွားပြင်မာတာကိုဘုရားမူရှိတန်ခါအိမ်လာတော့သူတို့ကမဟုတ်ပေါ်မနေနိုင်ဘူးရှင်းရှင်းပြရတာအာဆံကိုပိဖြုတ်ဘုံဘုံနေအဲအနာတပင်စီးပွားရေးကြတဲ့အချိန်မှာမှအလားလေးခုမြောက်ဖြစ်တော့မိစ္ဆာဒိဋ္ဌိနတ်ကအနာတပင်ကိုသွားပြောတယ်တင်းမမွဲခြင်းတဲ့တင်းဆံကိုပိဖြုတ်ဘုံဘုံနေအိမ်မလာသည်နဲ့အဲတော့မှအနာကိန်းကဩသင်ပေးမယ်ဆိုတဲ့ဩဝါဒဒါပဲလားတဲ့ မင်းကလေတရေဘောထိုင်တရေနာက အရှိနေနေအခက်ချိုးချိုးငါအိမ်လည်းမှီနေသေးတယ်ငါရဲ့ကုသိုလ်အလုပ်ကိုလည်းမင်းတားမြစ်သေးတယ်ဟေးမင်းသွားတော့လက်ဖြောက်သေးတာဟာသားသမီးတွေဆွဲပြီးခါလဲနတ်သွားတာပဲပါတော့တစ်ပင်ဆောင်နတ်သွားကျုပ်နေရပေးပါဟာမင်းကဘယ်ကလာတာမို့ကျုပ်အနာတပင်ကဒီလိုဒီလိုဖြစ်လာဟေးငါရိတ်မနေနဲ့ငါပါတန်းသိမ့်သွားတယ်အရိယာအနာတပင်ကြီးနင်ထုတ်လိုက်တော့ဘေးကနတ်တွေကလက်ခံရဲသလား အဲ့ဒီသစ်ပင်ကပေါ်တော့တောသွားတောဆောင်နာတွေကလည်းတရားမှမကောင်းတောတွေပေါ်တော့တောင်သွားသရုမရဲ့နတ်ဘုံရောက်လက်မခံဘူးတရားမင်းထိုင်ရောက်သွားတော့မင်းကသိကြီးလေးတဲ့အပြစ်ကြီးကျူးလွန်ခဲ့တာသေဘောထိုင်သေနာအိတ်ရိတ်နေနေအခက်ချိုးချိုးသွားအနာတပိရဲ့ဆက်ရည်အသွင်ယူပြီးတော့သူ့ကြွေးမပေးတဲ့ဆက်ရှိကလေးသူ့ဟာတွေဟိုသမုဒ္ဒရာတွေရောက်နေတဲ့ဆက်ရှိကလေးပိုင်ရှင်မဲ့သမုဒ္ဒရာတွေကဆက်ရှိကလေးဘောင်း54ကလေးကရောကွယ်လောက်ပြီးတော့မင်းသွားတောင်းမှန်ကတော့ အေးအဲ့ဒါသတိထားပါဒါကြောင့်အနာရမိန်တို့ဟာခိတ္တယာယီတော့သကဝတ္ထမင်းပုတ်ရင်ဟင်းနဲ့ညံမြေစွာလူနေရတယ်ဒါဝီလာမတ်တော့နောက်ကြတော့၄ခုမြောက်ဖြစ်သောမုတ်စောင့်နေတဲ့နတ်ကတက်54ကလေးဇေရဝံကြောင်းနဲ့ကြီးဆောက်တတ်တဲ့ကျင်းငွေနဲ့ညီစွာဆိုပြီးတော့သူကြော့တယ်ပဲဒါကြောင့်မပေးလူကမပေးလူကငွဲပြကြ လူမပေါ်ကျွယ်သည်လူတကာတော်မတွေဥစ္စာပစ္စည်းမပေါ်ခြင်းမို့လားဟောအမှန်ဆုံးအကုန်မထွက်တော့မကျွယ်ခြင်းမို့လားနှစ်တို့ချောင်းလှုပ်ဘူးချင်းကြိုက်တာတော့မဟုတ်ဘူး။ဒါလေးပေးနေပဲ။ဟမ်ဒါတော့မချရင်ငကော့ချဘယ်နဲ့တော့ အိမ်ကကိုဖို့တုတ်ကြီးကတော့ကြဟဲ့ဒီကောင်မဘယ်ပေးထားခဲ့တာလဲပြောမှဆိုလို့ပါဗျာလို့ဟုတ်လားအေးအဲ့ဒါပဲဗျာဒါကြောင့်တို့လူတွေကချမ်းသာခြင်းနဲ့ကြွယ်ဝခြင်းနဲ့လူလာကြတဲ့နဲတယ်အဲဈေးတယ်ဒီပူဆိုသည်ဆိုင်ရခင်းမပြီးဟိုကဂလွဂလွဘာလို့သင်္ကန်းတို့ပါခမကတိန်သင်္ကန်းတို့ပါခင်ဗျာဈေးဥကမပေါက်သေးဘူးလာပြီးအလူကန်ကြီးရ အဲ့ဒီမှာခေါင်းပန်းမကြီးငါးပြားစီပြစ်ပေါက်ထဲတာခဲတောက်မြန်မြန်သွားလူတော့အ ਨੇ ဆုံးဟာလေးကိုအနှုတ်ခတ်တယ်ဘုန်းကြီးတို့ဓမ္မပူဇာတွေအနှုတ်လေးတွေပါဘူးလားပါသားပဲဘာလို့အောင်အလှခံထည့်ခြင်းလို့လေဟောဗျာကဲလူမဟာကြတော့၅ပြားကြီး၁၀ပြားကြီးထည့်ခြင်းနဲ့ရတော့တစ်ထောင်နှစ်ထောင်တစ်လောင်းနှစ်လောင်းလိုခြင်းနဲ့ရပါလိမ့်မယ်အာချီအဲ့ဒါတရိတာ အရင်များမှာအရင်နဲ့ရဲ့ အဲ့ဒါကြောင့်ဖားသီလာတွေဟာအခုစုပေးတာကြားတာငါးပြားဆယ်ပြားလောင်းသူများရှင်းရကြပါစေတရားနှစ်ရာ လောင်းသူမှာကြွယ်ဝချမ်းသာကြပါစေတဲ့ဟုတ်လားစပက်နဲ့ဆံငစိမ့်ဆံမှန်မှန်ရပါစေတဲ့ဗျာကိုင်းတော်ပြီဒါကြောင့်မပေးလူကမွဲပြကြလူမပေါ်ကြွယ်သည်လူမပေါ် မယိုမသိမျိုးရုပ်ချေမျိုးသေးမျိုးမြတ်သည်ဧတတေကကုံဝကြီးမလေးတာတိုက်တဲ့ဥကြီးဦးလေးပါကြီးပါတွေကြီးကြီးလေးတွေ့ကြီးတွေ့လေးအကိုအမအဲ့ဒါတွေကိုရှင်ကျမဗျာကျွန်တော်ရိုးရိုးသေးသေးနဲ့ပြောဆိုဆက်ဆံရတယ်အဲ့ဒါတရုပ်ဒီအမေလည်းနေနဲ့ငါနဲ့အမလည်းနေနဲ့ငါနဲ့ဟဲ့နင်တို့မပြောကောင်းဘူးဟဲ့လို့ အေးအရွယ်ချင်းမမြဘူးလေးစားတတ်တဲ့အမေဆိုအမေအတော်ဆိုရင်တော်အမဆိုရင်အမပြောမှာပေါ့ဒါသူတို့ကထုံးစားထုံးစားမလုံနဲ့ဗျာငရဲကြည့်လိုက်မယ်လို့မယုံမသေးလို့ရင်အမျိုးယုံမှာဖြစ်တယ်ရိုးရိုးသေးသေးနေရင်အမျိုးမြတ်မှာဖြစ်တယ်ကြည်လားနှုတ်ဆိုနှုတ်ချိုရှူတပါဆိုတာအဲ့ဒါရှူဆိုတာပြီးစီးခြင်းနှုတ်ချိုရင်ပြီးစီးတယ်တဲ့ မှန်ရလားအေးအဲ့ဒါကြောင့်ပြီးအောင်ပြောရင်ဘာဖြစ်တော့ရတယ်ပြီးအောင်ပြောရင်ရတယ်မပြီးရင်အဲ့ဒါကြောင့်အပြူကြီးတွေများတာပေါ့သူတို့ပြီးအောင်မှပြောတာပဲနဲ့ဟုတ်လားအဲကြောင့်အပြူကြီး theory ရတာမလို့လိုတာမရအရွေးလွန်ဟုတ်လားအမူလွန်နောက်ခြေဥသူနဲ့လွဲအသက်နာဗြဟ္မဗိဟာရတို့ကာမဂုဏ်ရွှန်ရှားပြီးတော့အိမ်နောက်သားမွေစီပွားရေးလုံးမှာအပြူထင်း အပြင်းထူပြိုကြီးပြသက်နမ6ကရွေးကြရွေးပြီးတော့ကြနေလို့ဘာဖြစ်တော့အော်2000ခွန်နဲ့ဟုတ်လားအဲ့ဒီ2000ခွန်မှာအပြိုကြီးမော်ဒယ်သစ်ကပြည်သူပိုင်ပါတယ်တော့ပြည်သူပိုင်နဲ့ဟုတ်တယ်အပြိုကြီးဆိုတာလေလူပြိုလေးနဲ့လည်းဆိုင်တယ်လူပြိုကြီးနဲ့လည်းဆိုင်တယ်တခုလားနဲ့လည်းဆိုင်တယ်မုတ်ထိုးဘုံနဲ့လည်းဆိုင်တယ်ဘုံကြီးလူတွဲနဲ့လည်းဆိုင်တယ်ဒါနဲ့ပြည်သူပိုင်ရအောင်မလား ဘယ်ယောဂီချင်းလဲတုံမနေနဲ့နော်အပြူဟေ့ဤသူပိုင်းကြီးလာပြီဟေ့လို့မြန်လောက်နေခိုင်းတော်ပါပြီဒါကြောင့်မယုံမသေးမျိုးရုပ်ချေယိုသေးမျိုးမြတ်သည်မမေမကညာမြင်ကမမေမမြညာမြင်ကစူးစမ်းညာကြည်သည် အေးကိုပါကောအတ္တနဲ့မာနနဲ့အာဟုလူဟာမို့ဒီလူဟာမို့ပါမို့မဟုတ်ဘူးအေးပညာတတ်ခြင်းအယူရွယ်လွယ်အိတ်လို့လို့ရအယူလွယ်အိတ်ဟာဘာလဲရတာကောက်ထထားနောက်ကြတော့သူ့အနေနဲ့သူဆက်စပ်တော့စာတို့ငညူဆိုတာကြားဘူးလားဟောတုံညဘဝစီမဘုရသာသူရအောင်ပူကြပါတဲ့ဗျာဒါကြောင့်ဘုန်းကြီးတို့ဓမ္မဂတိကဆိုတာလည်းပဲအယူရအိပ်ပဲ ရသမျှကလေးကျော်ကစထက်တာမှန်ရလားရှေကြည်ပြူပညာဆက်ပါရဲ့ဝမ်းသာလေးရဲ့ဒီနေ့ချမ်းသာအသက်ရှိစေငယ်ဝါစီကျွေးမတော်ပါရာတော်ကြအိတ်ကုံမခက်သွားမယ်ဟုတ်လားအေးရင်သာလွဲမပြတ်ပါဘူးဆွဲပခက်ချိတ်ခါတဲထဲအိတ်ရမှာ သိရှိယမေတာမေတာကလေးကျော်လည်းထည့်ထားရတာလူကလေးရဲ့ငိုခိုဖန်လို့ပေးခိုပြခိုဝါနဲ့ကဲဖန်ခဲ့လာသေးမေဒီလာကံတော်အောက်ကဖားကောက်ခဲ့ဘာဖားဘာလီတကောင်ပေးပါ မျက်လုံးငယ်ကြောင်တောင်းတောင်းနဲ့ဘာကောင်းငါသေးကြောင်ကြီးရဲ့မိထန်တို့စီကိုစားပါလို့သားကိုမျိုးကြောင်ပေးမေကိုင်ပါနဲ့လေအိုးအေးအေးအိုးအေးအေးတို့အသက်60ကျော်မှဥပကကြီးတို့ကလေးချော့ရင်ချော့နေရအောင်ကိုင်အဲ့ဒါစာထုံငညို့ဘာတဲ့တော့ဘုရားအတူပြလေးစင်နဲ့ကြက်ထားဒီကအတူပြကြတော့ဆက်ဆက်လိုက်တဲ့အခါကျတော့ဟော ဘယင်အကြံပေးပညာရှိဖြစ်သွားတာဒါကြောင့်မမေမမြတ်ညာမြင်ကန်းစူဇာညာကြီးသည်အေးဒါကြောင့်ဘုန်းကြီးတို့စာတအုပ်ကိုကြည့်ရင်လေဘောပင်နဲ့ဒီလိုမှတ်စုကလေးအရန်နဲ့တော့ကိုယ်တည်းကကြိုက်တဲ့စာကောက်ထည့်ထားအဲ့ဒါနောက်အခါကျတော့ကိုလိုအပ်တဲ့အခါကျတော့ဒီတဲကအလွယ်တကူသုံးနိုင်တာပေါ့မှန်ရလား ဇဗုတိုင်းမှာအဖြစ်ညှိပြရရင်အပူလိုင်းဖြာဝေရဏိကတွေနဲ့လူတိုင်းဟာ အမေရှိရတဲ့မရေမရပဲလိတွေကြောင့်ဇဝေဇဝါအဖေမသိတောင်မှအမေဆိုတာအသေးအချာရှိခဲ့ကြပါတယ်ကွယ်တဲ့ဟောရေးထားတာအကြောင်းဆုံးကြီးတဲ့ကဒါလေးတွေဖတ်ပြရတာရင်သွေးကချင်းမဝါရီမိဘတန်ထွား သာတကနှင့် တရားနှစ်ကဲလဲချင်းတွဲလဲရောက်ရဲမထင်တဲ့ဟောမိဘများဟာကိုသားသမီးအသက်တရားရှိပေမဲ့အာကုမာရကဝိသေနာတဲ့သူငယ်နတ်စားအရွယ်လေးလို့အမြဲတမ်းမိခင်ကဖခင်ကရင်အုံနဲ့နေချင်တာတဲ့ဗျအဲ့ဒါဒါကြောင့်အိုမိခင်နေနေရမြား၍ဆံဃာရဲ့မြောက်ချိန်ကရောက်မှရေအောက်ကဖို့ တိုးအေးဘဝညိုရောကြည်ကွဲမိခင်ဆွဲကို အသက်နှင့်ဘဝမြင်ရသည်တို့တိုးအေးသင်္ဘောကြီးနှင်းမြောက်သွားမိခင်ကကလေးကိုပွေ့ပိုက်တာအဲ့ဒါ15ရက်ကြာတယ်ရေမော်ရီရေဘူးရီရဲ့စားတဲ့အခါကြတော့လေအဲ့မှာသင်္ဘောကြီးပေါ်လိုက်တော့အမေကကလေးရဲ့အယူအမေကလည်းအယူကလေးကလည်းအယူပွေ့ရဲ့ကြီးပေါ်လာတာတဲ့အဲ့ဒါမိခင်ကသာသမီပေါ်မေတ္တာထားဖို့ရေစည်းကလှုပ်လိုက်ငါပုတ်၍ ရုပ်တိရေမွာစသည်ရေဘုအကြောင်းဆိုလီတိုးကကခမေတိကြအာမကွာမကွဲပိုက်ပွေစေတကယ်တော့ကလေးလွတ်ပြီးတော့သူ့ဘာသူ ရေပေါ်ဖောနေရင်လည်းအသက်ရှင်နိုင်တယ်သို့တော့တန်ကလေးအလွတ်မခါလို့အမိဘနှစ်သက်သေးကြရတဲ့မိဘမေတ္တာအိုမိခင်သင်ပေးလွတ်ရကုခပါ၍လွတ်ရအဝေးပြေးနိုင်ပါလျက်မပြေးရ၍အသက်စရီလိုက်ရော့သလား ပြေးနိုင်မှန်ဆန်းတဲ့သားကိုချစ်တဲ့ဇောနဲ့သင့်အသက်အတိခံလိုက်တာလားတဲ့။အိုမိခင်ကိုလင်းမရှိအမိတော်လည်းသားတော်ခဲဟုဆွဲလာဆိုထုံစကလုံးကိုခြေမုံတော်လန်လိုက်ရော့သလားအေးအမေချင်းကြတွေ့ရဲ့သားကိုမိလောင်ပြီးခင်းတယ်ဆိုတဲ့စကားကိုသင်တော်လန်လိုက်သလားတဲ့။အိုမိခင်သင်နဲ့အတူ ။အိုမိခင်သင်နဲ့အတူသင်သည်ဥနဲ့ရည်သူပြည့်သိမ့်မိခင်စိတ်ဖြင့်ယိုဖိတ်မေတ္တာစေရနာကိုခါကာဥညွတ်လိုက်ပါ၏။ကြပြားဆရာသမိန်တောင်းကရေးထားတာ။အဲဒါကြောင့်ဘာပဲဖြစ်ဖြစ်သာရုပိသားလေးတွေမှတ်ရတဲ့တေးရတဲ့ရည်ရတဲ့ဖန်ရတဲ့ကြက်ရတဲ့ရွရတဲ့မှန်ရလားဗျာ။ဒါကြောင့်အခုဖြူဆရာတော်တို့ဘာဖြစ်လဲ။ပြိုင်စာမပေါ်နိုင်ငံရောဒုပါခေါ်မဲ့ ဖြူရှာတော့တခါတည်းကမိဘမေတ္တာပြောကောင်းလုံးနဲ့လူတွေကထင်အောင်မလေးဟဲ့ကိုတော့သူကိုယ်တိုင်များမွေးလာသလားလို့ပြောရတယ်။တရုပ်ပေါ်အောင်ပြောရတယ်။ကိုင်းသားကြောင့်မမေမမြညာမြင်ကန်းစူဇာညာကြည်သည်အေးအဲ့ဒါကြောင့်စတဲ့အဲဘုန်းကြီးတို့စာကြည့်တိုက်ဒီပါလေဆိုတာသိကောင်းတာအများဘုဒ္ဓဖြစ်အောင် အေးစာပေကကြည့်အဲအဲ့ဒါဒီခါနဲ့မှတ်သားထားဒါကြောင့်ဘောပင်လေးနဲ့စာအုပ်လေးစာတအုပ်ကြည့်တော့မှဆိုအမြဲတမ်းပုတ်ကတ်ထားအဲ့ဒါကြိုက်တဲ့စာရေးအခုမကြက်အောင်နောက်တော့ကြက်အဲအဲ့လိုမှမကြက်အရင်စကားပြောကြတဲ့အခါအခုလိုဖတ်ပြီးတော့ပြောရင်လေကြားနာရတဲ့ပုံကိုယ်လေးအတွက်အထောက်ထားရတာပေါ့မှန်ရလားကိုင်းတော်ပြီဒါကငါးပါးသီလအကျိုးအပြည့်နဲ့ပတ်သက်ပြီးတော့ မိမိပြုလုပ်တဲ့ကံသည်မိမိအတွက်အာကိုရာဆိုတာလေးကိုဆက်ဆက်ပြီးတော့ပြောသွားအဲဒီလိုဘုရားလောင်းပင်သာဝုဒ္ဓမင်းသားကလေးကသီလေသာလောမယက္ခထိုးတဲ့အမွေတွေရှိကတဘလူကြီးကိုငါးပါးသီလအကျိုးပြပြပြီးတကားလားကိုင်းဆိုးဆိုပြီးတော့မှဘာနာတိပါတဝရမဏိတေကဗရံသမာရိယာမိငါးပါးသီလပေးပေးပြီးတော့ကျွန်ုပ်ဟာမင်းသားတစ်ပါးဖြစ်တယ်တစ်ချိန်မှာအာနာရှိတယ် ဒါကြောင့်အခုချိန်ကစပြီးတော့သင့်ကိုတဲ့ဟောဒီကလူတွေကိုသင့်ကို အစားအစာပေးဖို့ကျွန်ုပ်ပြောထားခဲ့မယ်။နောင်သူများသက်သက်ချင်းမှရှောင်ခြင်းမှသူများနှိမ့်ချက်ညင်မှညင်မှရှောင်ခြင်းမှထို့ပြီးတော့မှတောအုပ်ပြင်မဲ့ထွက်ပြီးဟဲလူတဲ့မင်းတို့ပြောတဲ့ဘလူငါဆုံးမပေးပြီ။အဲ့တော့မင်းတို့အမြဲမပြမင်းတို့ရဲ့မိသားစုရွာဆွေမျိုးသားရင်မနှောင့်ယှက်အောင်ပေးကြကြွေးကြလို့ဆိုပြီးတော့မှပြောထားခဲ့ပါတယ် အဲ့ဒါနဲ့ဘုန်းကြီးတို့ဘုရားအလောင်းတော်ဖြစ်တဲ့ပညာဥဒ္ဒမင်းသားဟာဘေးရန်ကင်းကွာစွာနဲ့မိမိရဲ့ဇာတိချက်၍ငွေရပြီရောက်သွားတယ်။အဲဒီမှာမိဘနှစ်ပါးဝမ်းမြဝမ်းသာစွာတတိယနေမိဘတွေတည်ဆုံတဲ့အခါကျတော့သူသည်အဲ့ဒီတဲ့ဗာရဏတိပြည့်ရှင်ဘယင်ဖြစ်ခဲ့ပါတယ်။အဲ့တော့အကြောင်းထောက်လိုက်တော့ခုနကပြင်းရပြီးတော့ဝရိယရော့တဲ့ယောဂီယဟန်ကိုပြောတာဘုရား။ နင်မရော့နဲ့မပေါ့နဲ့မပြော့နဲ့အေးအဲ့ဒါရှေးတုန်းကကိုယ့်ရဲ့စွမ်းအင်ဝရိယသုံးပြီးတော့မင်းအဖြစ်ကိုရသွားသေးတယ်လို့မြတ်စွာဘုရားကအဲ့ဒါပုံစံပြပြီးတော့ဟောလိုက်တာတာမန်အနေအချင်းတော့ဒါပဲဇာရဲကလည်းဒါပဲဇတ်တော်ပေါင်းလိုက်အေးအဲ့လိုဇတ်တော်ပေါင်းလိုက်တဲ့အခါကျတော့ပြိဿရေခုနကပင်စာဝုဒ္ဓမင်းသားကလေးကဘုရားအလောင်းဖြစ်တာဘလူးကြီးကတော့ အင်ကုလိမာလဘယ်သူပါလဲအေးဘဝဆိုတာအစရှိအနောက်လားအင်္ဂလိမာလာနောက်ဆုံးဘဝလည်းလူပေါင်း990တတ်ခဲ့တဲ့လူချမ်းကြီးဖြစ်ခဲ့ရတယ်။အဲဒီရဲ့အခုဒီမှာကြည့်သေလိတာလောမယက္ခဆိုတဲ့ပင်စာဥရတချိန်ကပောရိတာရဆိုတာရှိသေးတယ်။အဲဒါလည်းပဲဟောဒီအင်္ဂလိမာလာ။ဒါကြောင့်ဘဝကအစရှိအနောင်နောင်ဖြစ်တတ်တယ် မကောင်းတဲ့ညင်ဆိုးကိုယက်တန်းကယက်ဖြတ်တန်းကဖြတ်ပါမှန်ရလားပြိတ္တာကိုင်းတာပဲအင်းကိုရောကပြောတော့ဝိပဿနာလည်းပြောတော့ဘယ်နှုံးဝိပဿနာလို့ဆိုလိုက်ပဲကိုင်းအဲ့ဒီထဲမှာဘုန်းကြီးတို့ကအဲဟုတ်လားဘုန်းကြီးတို့ခုနှစ်နှစ်သားလေးကစပြီးတော့သင်ယူခဲ့တဲ့ပညာယဟန်ကိုဝါအထိပေါ့ယဟန်ကိုဝါကဒီဘက်အခုဘုန်းကြီးတို့ခြူချိန်ထိ ဒါဟောဖို့ညွန်ပြအာထုတ်ခဲ့တဲ့ဝိပဿနာအဲ့ဒီနှစ်ခုနဲ့ဒီပေါ်မှာဘုန်းကြီးတို့အယောင်ချဲမှာစာကတော့ပြီးပြီဖတ်ချင်တဲ့လူဖတ်ခိုင်းဒါပဲဝရိယလေးရောအာရင်ပြောရင်မတော်ဘူးဝရိယနဲ့အာထုတ်ရင်မုတ်ချအကျိုးရတယ်ဒါပဲစသိမ့်သွားအဲ့တော့ဘုန်းကြီးတို့ကဝိပဿနာအကျိုးဆုံးတကောကုံလို့ခေါင်းကြီးတတ်တာတော့ဒါကိုဝိပဿနာနယ်ပယ်ဝိပဿနာပကြီးပြတ်ရုပ် ပုံပြလေးတစ်ခုဖြစ်အောင်ဘုန်းကြီးတို့ကခံစားကြမှာဖြစ်ပါတယ်အဲ့တော့ဒီဇာလန်းကိုခြုံကြည့်လိုက်တော့ကပင်သာဝုဒမင်းသားကလေးကဘုန်းကြီးတို့တရားတော်မတို့ယောဂီနဲ့တူတယ်လို့မှာယောဂီကပင်သာဝုဒမင်းသားပင်သာဝုဒမင်းသားကယောဂီနဲ့တူတယ်ပြီးတော့ဒီသာပမောကကျောင်းအုပ်ဆရာကြီးကမြတ်စွာဘုရားနဲ့တူတယ်လို့မှာကျောင်းအုပ်ဆရာကြီးကမြတ်စွာဘုရား အေးအဲ့ဒါမြတ်စွာဘုရားနဲ့တူတယ်တောအုပ်ကြီးရှိတယ်အဲ့ဒီတောအုပ်ကတော့ကာမဘုံရူပဘုံအရူပဘုံတဏိကာမရွာရူပရွာအရူပရွာရွာသုံးရွာနဲ့တူတယ်တောအုပ်ကြီးကရွာသုံးရွာနဲ့တူပါတယ်ဗျာအေးအဲ့ဒါနောက်တစ်ခုတဲ့တောအုပ်ဆိုတာသုံးရွာဒုမို့ဘီလူခန္ဓာပမာကြီးတဲ့ဗျာ အဲ့ဒီမှာခုနကသီလိတလောမယက္ခဆိုတဲ့ဘလူကြီးကတော့ဘုန်းကြီးတို့တရားတော်မတို့ရဲ့ခန္ဓာကိုယ်နဲ့တူတယ်လို့မှအထာတိဘဂတိတိအတ္တအဲ့တော့ဘလူသည်စားတတ်သောကြောင့်ဘလူလို့ခေါ်တယ်လို့ဘုန်းကြီးတို့ခန္ဓာကလည်းပဲအကုန်စားပြစ်တာပဲမှန်ရလားလာလာစားစားဖြစ်ခဲ့တဲ့တိတိတိရွက်တိတိမုံခဲပွဲတွေလည်းစားပြစ်တာပဲနောက်ဖြူဖြူချင်းချင်းဖြစ်တဲ့အဝတ်တွေလည်းပဲကိုယ်ခန္ဓာနဲ့ဝတ်လိုက်တော့အညီအကျေးတွေပေးပြီးတော့တခါတည်းဆွေးသွားတာပဲစားပလိုက်တာပဲ ဒါကြောင့်အဝတ်ကလေးကိုတကိုက်မှဟုတ်လားနှစ်ကိုက်တကိုက်ကဖြတ်ပြီးတော့ချုပ်ဝတ်လိုက်တကိုက်ကဒီတိုင်းထားဘယ်ဟာကအရင်ဆွေးတော့အဲအဲ့ဒါပဲခန္ဓာနဲ့တွေးတာကအရင်ဆွေးသွားတာဒါကြောင့်ဒီခန္ဓာဘလူးပဲတဲ့ဗျမှန်ရလားကြည့်ပါလားယောဂီတွေချက်သားဟင်းချက်တဲ့နေကြည့်ပါလားဇဝဲဘုတ်ကအယိုးတွေပုံနေတာစားလိုက်ကြတော့ဘာပြောကောင်းအေးအဲ့ဒါဘလူးဆိုတာဘာလဲ ခန္ဓာခန္ဓာဆိုတာဘလူဗျာအဲ့ဒီမှာတဲ့ဘလူကြီးရဲ့အမွေးဆိုတာကတော့တဏှာဘုန်းကြီးတို့တရားတော်မောက်တော်မှာတတ်မဲ့တဲ့အချိုလေးမှအချင်းလေးမှတနည်းကပြောခဲ့ပြီယောက်ျားစွတ်ကျင်မြန်ပပကကပေးမငင်းဘူးကိုယောက်ျားပိန်ချုံနေပြီဒီခဏန်းကြီးယူခဲ့သူမဝတ်လည်းပဲတို့ဘဘဝလောရသေးတယ်မိမတွေမိမ့်မော့တယ် အဲမိမဝန်မြန်ပေးရင်တော့ပွက်လောကုန်ညာစေးဟိုစင်လေးရွေးပေးပါဟိုအလေးရွေးပေးပါဒါလေးရွေးပေးပါနဲ့ကဲအဲ့ဒါတဏှာပဲဒါကြောင့်အဲ့ဒီတဏှာကဘလူကြီးရဲ့အစီပါတဲ့အမွေနဲ့တူတယ်အစီကတဏှာတဏှာကအစီဟုတ်ပလားလက်နဲ့ငါတဲ့ဟောခုနပင်သာဥရမင်းသားလေးမှာလက်နဲ့ဘယ်နှမျိုးပါပါပါပါလေပါလေမြားရဲ့ ဟမ် no no no ဒါမျိုးပြောလို့မရဘူးဒါကဓမ္မလည်းရှိတယ်တကြီးလည်းရှိတယ်ဓမ္မောက်လည်းရှိတယ်တချွန်းလည်းရှိတယ်သားလိတာလည်းရှိတယ်ကြက်သွန်လိတာလည်းရှိတယ်အောင်မေ33လည်းမရှိတဲ့ငှက်ကြီးတောင်ဒါပါတာလဲနောက်တစ်ခုကပေါတာနောက်တစ်ခုကတင်းဘုံနောက်တစ်ခုကလမ်း အဲ့ဒီလက်နဲ့၅ပါးကတို့ယောဂီတွေကင်ဆောင်ရမယ်ဣန္ဒြေ၅မျိုးသာဒိန္ဒြေဝိရိယန္ဒြေသတိန္ဒြေသမာရိန္ဒြေပင်ဉ္ဒြေဘယ်သူဖြစ်ဖြစ်ယဟန်ရှင်တို့ကဒီဣန္ဒြေ၅ပါးညီညွတ်မှာတထာကလွန်ပညာကနဲ့မရဝရိယကလွန်သမာဓိနဲ့နေမရအေတတိကကျင့်ရပြတင်လို့ဟေတတ္တာနဲ့ပညာအသာမရှိကြခြင်းနဲ့ကွာ ဝရိယနဲ့တမာတိအသားမရှိကြသေးတယ်လို့တတိကညှိပိတ်လို့အိန္ဒြေ၅ပါးပြည့်စုံရင်သွားရင်လာရင်စားရင်တောက်ရင်ယူရင်ပောက်ရင်ငါစတရားရတယ်ဗျာဒါကြောင့်လက်နဲ့၅မျိုးကပါနဲ့တူမယ်အိန္ဒြေ၅ပါးနဲ့တူတယ်နောက်အဲ့ဒီလက်နဲ့၅မျိုးလွတ်လိုက်တော့အကုန်လုံးအမွေးကတော့ဘုရားအလောင်းပင်စာဥရမင်းသားလေးကဘာနဲ့ထိုးတော့အဲလက်သီးနဲ့ထိုးတယ်ပြီးတော့ဘာနဲ့ကန်တယ် ပြီးတော့ဘာနဲ့တိုက်တယ်မလေးဟဲ့နော်ကြာတော့ဘုန်းကြီးလည်းဧရိယာတွေများကုန်ပြီချင်းတယ်အေးအဲ့ဒါပဲဒါကြောင့်လက်မသရာခြေသီလမူခေါင်းကပညာပမာကြီးတဲ့လက်ကသတ္ထာတရားခြေတော့ကသီလတရားခေါင်းကပညာတရားအဲ့ဒါမှသင်မင်းကိုအနိုင်ယူနိုင်မယ်တဲ့ဆိုယောဂီမင်းသားမြတ်ဖယားကယောဂီ ပါမောက္ခအလားတူပေသည်ယောဂီမင်းသားမြတ်ဖရာကပါမောက္ခအလားတူပေသည်တောအုပ်ဆိုတာသုံးရအထုမို့ဘာရွာတွေလဲကာမရွာရူပရွာအရူပရွာတဲ့ဆို တောအုပ်ဆိုတာသုံးရွာအထုမို့ဘီလူခန္ဓာပမာညိအေးအဲ့ဒါခန္ဓာကဘာတော့ဘလူနဲ့တူတယ်တဲ့ဗျာဘလူစီသွားအကုန်လုံးဝါသပြလိုက်တော့ဒီခန္ဓာနဲ့မထိလိုက်နဲ့ခင်ဗျားတို့အခုဆိုင်မောကနိုင်နှလုံးဝယ်လာတလုံးလက်ပတ်ပြီးဟာကျုပ်ဓာလေးပုံစံမကြလို့လဲပါမရတော့ဈေးရော့သွားပြီ ခန္ဓာနဲ့ကန့်လိုက်တာနဲ့ဈေးကညော့သွားတာပဲဒုက္ခနာအဲ့ဒါလောက်ဆိုတာမှန်ရလားအေးဒါလေတောအုပ်ဆိုတာသုံးရွာထုမို့ဘီလူခန္ဓာပမညီအမွေတနာလက်နဲ့ငါဣန္ဒြေငါဆိုရပေမည် လက်မတရာခြေသီလာမို့ဘောင်းငါပညာပမာကြီးအေဓာမမသွေမယွင်းရှင်သေမင်းကိုအနိုင်ယူရမည်အဲမင်းသားလေးကဘာနဲ့တူ ယောဂီနဲ့တူသည်တို့လူတွေကိုယ်တိုင်ကာရိုက်တာဖြစ်သွားပြီမှန်ရလားခုနကဒါရိုက်တာကဇန်ညွန်းရေးခဲ့ပြီအဲ့ဒါတို့တရားတော်မတွေကကိုယ်တိုင်ကာရိုက်တာနဲ့အမူအရာလုပ်ပြရမယ်ဟုတ်ပလားအေးဒါကြောင့်ယောဂီကဘာနဲ့တူမင်းသားလေးနဲ့တူတယ်ပါမောက္ခကမြတ်စွာဘုရားနဲ့တူတယ်ပြီးတော့ တောရွာဆိုတာကတောကြီးဆိုတာကကာမရွာရူပရွာအရူပရွာသို့မဟုတ်ကာမဘုံရူပဘုံအရူပဘုံနဲ့ဟောအေးဒါကြောင့်တောရွာဆိုတာသုံးရွာတို့မို့ဘလူခန္ဓာပမကြီးတဲ့ခန္ဓာကအဲဘလူနဲ့တူတယ်တဲ့ဗျမှန်ရလား ဒါကြောင့်တို့ဆရာယဟန်တွေကတပည့်ဥစဉ်တွေကိုရင်မိမကိုမင်းတို့ဘလူးလို့အောင်မေးရတယ်ကွာလို့ပြောရလားကြောက်အောင်လို့ပြောရလားမှန်ရလားမိမတွေကတော့ကြိုက်မှာမဟုတ်ဘူးမကြိုက်လဲနေပေါ့ဒါတို့ဆရာသမားတွေကပြောတာဟုတ်လားယခောဝိယအဋ္ဌိတဲ့ဟောယက္ခိဝိယအဋ္ဌိအဋ္ဌိမိမဝိယက္ခိဝိယဘလူကဲ့သို့ဓာတပံမလာဤစားပြမောင်းသူကမစားဘူးလားစားတာအကုန်လုံးစားယောက်ျားရှာသမျှအကုန်လုံးစားပြတယ် အဲအေးအဲ့ဒါကြောင့်ဂရုခန္ဓာပမာကြီးအမွေတဏတဲ့ဟောပြစ်တိုင်းပြစ်တိုင်းကတ်နေတဲ့အမွေကဘာတို့တဏခင်ဗျားတို့လည်းကြည့်ပါလားအစင်းမျိုးစုံရူပါယုံကိုနှစ်သက်တာတဏအတမျိုးစုံသတ္တယုံကိုနှစ်သက်တာတဏအနာမျိုးစုံခန္ဓာယုံကိုနှစ်သက်တာတဏအယသာမျိုးစုံရတယုံကိုနှစ်သက်တာတဏ အတွေ့အထိမျိုးတုံဘုထဘာယုံကိုနိသက်တာတဏကြံတိမျိုးစုံဓမ္မယုံကိုနိသက်တာတဏကိုင်လာသမျှအကုန်ကတ်တာပဲမှန်ရလားဟိုဘလူကမှတခါတလေကြွားရင်ကြွားအောင်မယ်တို့လူတွေကကြွားသလားကြွားပါဘူးဗျာဇပွဲပေါ်ရှိတဲ့အဝအကုန်ကျွေးတာအပြန်ကြတော့လက်ဦးတယ်ဟောငပြောသေးလေးတွေပေါင်းအောင်တဏတရားမှန်ရလား တော်ပြီဒီကိုယ်တော်ကြီးမကောင်းဘူးပြောတော့လေသူပဲယူသွားမှဆိုလို့ငါတို့ကအာနာလို့ယူသွားတာဟင်ဟုတ်မလားအဲဟင်းညိုတွေမကုန်နဲ့မကနဲ့ချက်ထားဖိုးတူတူကနှမျောလူတောက်တော့လောဘကြီးတယ်ပြောသေးတယ်တဲ့လုံနေမှာကဲရည်စီအားပြောတာပါတူတာလေးပေါ်လွင်အောင်လို့နော်ဆိုအရှင်မျိုးစုံရူပါယုံကိုနှစ်သက်တာရူပါယုံကိုနှစ်သက်တာတဏ္ဍ ။အဲခင်ဗျားတို့ပစ္စည်းတွေအမျိုးစုံချထားတယ်။မျက်စိမိတ်ပြီးယူမှလားရွေးပြီးယူမှလား။အဲရွေးကြရင်တော့အပြူကြီးဖြစ်မှာပဲနော်။အေးအဲ့ဒါပဲအဲ့ဒါတဏှာပဲ။အတန်မျိုးစုံသတ္တယုံကိုနှစ်သက်တာတဏှာအနာမျိုးစုံခန္ဓာယုံကိုနှစ်သက်တာတဏှာရတာမျိုးစုံရ ရတယုံမှုနိတတတဏတွေ့ထီမျိုးစုံခုဋ္ဌဘာယုံမှုနိတတတဏဉာဏ်ရှိမျိုးစုံဓမ္မယုံမှုနိတတတဏရရအာယုံကြုံရဘဝမှာရှိကြပြောမွေ့သူပဲကွယ်တဲ့ဒီတဏှာတွေက အတော်ကြောက်ကြကောင်းတာဒါကြောင့်မစင်တဲ့ကလောက်မစင်တဲ့ပြောသည်တရားမင်းကအားကြီးတဲ့ကဒိဗ္ဗစကုမှမလို့ဟာရှိတော့ကတော့ဒီလောက်အိမ်သာမရှိသေးဘူးတွဲအိမ်သာတွေဆိုတော့အဲ့ဒီမှာလောက်တွေရှိတာမာတလိရဲ့ကြည်စမ်းกว่าဒီတဲ့နေဒီတဲ့အိဒီရစားရှင်စရာကောင်းမတကာမြတ်ငါသေးလို့လောက်ဖြင့်မင်းလှမ်းနဲ့ထိုးသတ်နော်ငါအမိတ်ကောင်းပါပြီဥက္ကဋ္ဌကြီးခင်ဗျ ဒါနဲ့တရားမင်းသေးတော့လောက်သွားဖြစ်လောက်သွားဖြစ်တော့မာတလီကအမိတ်အရာပေါ့လေဟိုဟိုအိမ်သာဖွင့်ကြည့်လိုက်ဒီအိမ်သာဖွင့်ကြည့်လိုက် နောက်အိမ်သာကြတော့တွေ့ရောတွေ့တော့လောက်ကြီးရပါတရားမင်းကဖြစ်တဲ့လောက်ကြီးကတကူလုံးမဖောက်ပါဇက်ကလေးတာပေါ့မာတလီရေငါဖြစ်ရဘဝပြောပြီးမလုံးနဲ့တော့ဆိုမြုပ်သွားတယ်ပေါ်မလာတော့ဒါကြောင့်မစင်တဲ့ကလောက်မိမတွေကဘာလို့မိမဖြစ်တာလဲဆိုတော့အဲ့ဒီမိမဘဝကိုตายရလို့ဖြစ်တာ သူတို့ကသူတစ်ပါးဖွင့်လျှော်နေနဲ့ချက်ပြုတ်ကျွေးရဒါကိုသူတို့အရသာလို့ထင်နေအဲ့ဒါကြောင့်မိမဘဝမှာပြန်ပြန်ဖြစ်တာဒါကြောင့်ခွန်ကြီးတို့သောရိယဝတ္ထုကြတော့ကမိမမြန်ယောက်ျားဖြစ်ချင်းရင်တဲ့ခင်မွန်းတဲ့ရှိတဲ့မိမများကိုခင်မွန်းကိုအိမ်ဥနာလို့သဘောထားပြီးဤကုသိုလ်ကြောင့်နောက်ကယောက်ျားဖြစ်တဲ့ကြွတန်းဝင်ရပါလို့ဤဆုတောင်းရ၏ အပြိုးရှင်များကြတော့ရိုးရိုးကုသိုလ်ပြုတဲ့အခါဤကုသိုလ်ကြောင့်ယောက်ျားဖြစ်တဲ့ကျွတ်တန်းဝင်ရဘာလို့ဤလို့ဘုန်းကြီးတို့ဓမ္မပဒတက္ကရာကြီးများကပြတ်ထားတယ်ဗျာဟုတ်ပလားအေးအဲ့ဒါတဏှာတရားကရရအာယုံကြုံရဘွားမှာရှိကြပြုံးမွေသူပဲကွယ်ရှင်းရဲ့ထွေထွေ ဖြစ်စေတတ်လို့တဏှာငါကိုဖြတ်ရမယ်ဒီတဏှာကဘာတွေဖြစ်စေတယ် အေးရှင်ရဲ့ထွေတွေဖြစ်ဖြစ်ဒါလို့တဏှာငါ့ကိုဖြာရမယ်မြင်တဲ့အခါမြင်တဲ့မကရူပတဏှာပြတ်ပါတယ်မြင်တဲ့အခါမြင်တဲ့မှရင်ရုပ်ကိုဟုတ်လားအစင်းကိုအသွင်ကိုအမြင်ကိုတတ်မှတ်တဲ့တဏှာပြတ်ပါတယ်ကြားတဲ့အခါကြားတဲ့မကသတ္တတနာပြတ်ပါတယ်ကြားတယ်ကြားတယ်အရှိနောက်တောင်မြောက်အထက်အောင်မလိုက်ဘူးဒီမှာပဲကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်မှပဲ နန်းစေကနန်းနဲ့မကခန္ဓာတဏပြတ်ပါတယ်တို့သူထိစေတည်စေပေါ်ရအာယုံပေါ့မှန်ရလားအခုပြောထားခဲ့တာကယောဂီမင်းသားမြတ်ဗျာကပါမောက္ခအလတူပေသည် တောဥဆိုတာသုံးရအထုမှုပြီးလူခန္ဓာပမာကြီးအမွေတနာလက်နဲ့ငါအိန္ဒြေငါဆိုရပြီအဲ့တော့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 အဲဘဝသေးရတော့ဒီခန္ဓာရဒီခန္ဓာရတော့စားဖို့တောက်ဖို့ဟိုဖို့ခြုံဖို့အေးသုံးဖို့ဆွဲဖို့နေဖို့ထိုင်ဖို့သွားဖို့လာဖို့ဆိုပြီးတော့ကကြီးကထတွေများလိုက်တာမသေးမချင်းပဲအဲဒါကြောင့်ဆင်းရဲသူတွေဖြစ်စေတတ်တယ်တဲ့ခန္ဓာနာဥပါဒောဒုက္ခခန္ဓာအသေးအပြစ်ဖြစ်ခြင်းนี่အဲ့ဒါဆင်းရဲပဲ လူခန္ဓာနတ်ခန္ဓာပြမခန္ဓာဘယ်ခန္ဓာရရဆင်းရဲကြီးပဲအဲ့ဒါကိုဘုန်းကြီးတို့ပြိဿမြင်အောင်ကြည့်ပြီးတော့ဘုရားတဲကြောင့်ကြောင့်ရှင်ပြရာငါးပါးသူသင်္ကန်းကထိန်သင်္ကန်းကုသိုလ်တွေပြုတဲ့အခါဒုဘဝခန္ဓာဆင်းရဲကလွတ်မြောက်ရာနိဗ္ဗာန်သာရပါလို့ဤရပါစေသာလို့ဆုတောင်းမမှားကြခြင်းနဲ့ပေါ့နိဗ္ဗာန်ကိုသာဆုတောင်းလူချမ်းသာနာကြတာမြမချမ်းသာမတောင်းလေးနဲ့ ကိုင်းတော်ပြီဒါကြောင့်အမွေတနာလက်နဲ့ငါဣန္ဒြေငါဆိုရပေမည်တဲ့လက်နဲ့ငါမျိုးကဣန္ဒြေငါးပါးနဲ့တူတယ်သထိန်တရေဝရိအိန်တရေတတိန်တရေအမာရိန်တရေပညိန်တရေဒီအိန္ဒြေငါးပါးညီညွတ်မြတ်တမှသာလင်မြတ်ဖို့နိဗ္ဗာန်ကိုရပါအဲတော့ဒီနေရာမှာတတ္တာဆိုတာကခုနကလက်နဲ့ဆိုမြားအစင်50နဲ့ ဒီတော့မူရင်တတ္တာဆိုတဲ့စကားလုံးလေးကယုံကြည်မှုပါတယ်တော့အစိတ်ကြီးခွဲပြားရင်ယုံတရာကြည်တရာယုံကြည်တရာသုံးမျိုးတချို့ကယုံယုံသာယုံတယ်မကြည်ဘူးအဲ့ဒါကဘာတော့စာသာဖတ်တဲ့ဒုစာအတွက်လက်တွေ့အာမထုတ်တာကိုယုံယုံသာယုံ၍အလုံးမလုံးတာကိုယုံတရာကြည်သာကြည်၍မယုံဘူးဟောတချို့ကတော့ဟုတ်လို့ညာမဟုတ်လို့ညာလှုပ်တော့လှုပ်တယ်ယုံကြည်ချက်ကမပြင်းထန်ဘူး တချို့ကြတော့လှုပ်လဲလှုပ်တယ်ယုံလဲယုံကြည်တယ်အဲ့ဒါမှယုံကြည်တတ်တာအေးအဲ့ဒီတရားလေပတာထာနဲ့ဩကပနာအာဂမဓိကမရှိကြလေးပါတတ္တာလေးပါတွင်ညာသေးချာသစ္စိတ်ထဲအမြဲပေတရာတဲ့အဲတတ္တာတရားဘဏ္ဍပါပတာထသရာပတာထသရာဆိုတာဖွဲပုံနဲ့စိုက်ထားတဲ့ဝက်လုံးတိုင်နဲ့တူဝက်လုံးတိုင်ကလည်းပိုးစားအထက်ကအခါင်းနဲ့ ဖွဲတိုင်းကလည်းလေတိုက်ရင်လဲမခိုင်မြဲဘူးဒါပဲတစ်စုံတစ်ခုကိုမှီပြီးတော့တို့လောကလူသားတွေကကြည်ညိုကြတယ်ဆိုတာအဲ့ဒါဖွဲမိန်မွန်စတ်ထားပတာရတရာနဲ့တူတယ်နောက်ဩကပနတရာအဲ့ဒါကမြေထဲမှာစိုက်ထားတဲ့တစ်သားထိုင်နဲ့တူတယ်ဖွဲပုံနဲ့ဝါလုံးနဲ့စားရင်မြေနဲ့တစ်သားမှုနည်းနည်းခိုင်ဒါပေမဲ့ရေတိုက်လေတိုက်မခံမြန်ဘူးလုံးဝခိုင်တယ်လို့မဆိုလို့မှန်ရလား အဲ့ဒါတစုံတစ်ခုကိုမြင်ပြီးတော့အကြည်ညိုတန်ညတာတွေအဲ့ဒါတွေကနောက်အာဂမတရာအဲ့ဒီအာဂမတရာဆိုတာကတော့သောတာပန်တို့ရဲ့တရာသောတာပန်ဖြစ်သွားပြီးဘုရားသက်နဲ့လည်းဆွဲမဲ့ယုံကြည်တယ်ဘုရားမစွန့်မှုအသက်သာစွန့်မယ်တရားမစွန့်မှုအသက်သာစွန့်မယ်သံဃာမစွန့်မှုအသက်သာစွန့်မယ်ငါးပါးသီလမပြတ်ဘူးအသက်သာစွန့်မယ်ဟောဒီလေးပါးနဲ့ပြည့်စုံဒါသောတာပန်လို့ခေါ်ရတယ်အေးအဲ့ဒါသတ္တတရား နောက်အဓိကမသရာဆိုတော့ဖရာလောင်းတို့ရဲ့သရာဒါတူတူငါငါမဖြစ်ဘူးဒါကြောင့်အဲ့ဒီမှာတတ္တတရား၄မျိုးပသာဒာနဲ့ဩကပနာ အာဂမဓိကမရှိကြ၄ပါးတတ္တ၄ပါးတွေ့ညာသေးချာသစ္စိတ်ထက်မြဲပဲသရာကိုယ်စိတ်ထဲကိုပြန်ပြီးတော့တတိထားရဒီခေတ်ကဖွဲပုံနဲ့စိုက်တဲ့ဝါလုံးတိုင်းသရာတွေများကြတယ် အာဘိပါဖြစ်တဲ့ဟာဟုံဟုံဘာဘာမလို့ဟုံဟုံသုံးလုံးမှန်တဲ့နှလုံးမှန်တဲ့ဘေးတင်နဲ့နှက်တိုက်တဲ့ထိုင်ရတဲ့ရရဟုံဟုံနဲ့ပြီးတော့လည်းဘာဟုတ်အဲ့ဒါတွေဟာဖွဲဘုံပေါ်စိုက်ထားတဲ့ဝလုံးတိုင်နဲ့တူတယ်ဗျာတစုံတခုလို့ဟုတ်လားစာပေပရိယပฏิပတ်ပြုတ်လောက်တာကိုကြည့်ပြီးတော့အဲ့ဒါအဲ့ဒါကြတော့ဩကပ္ပနသရာတဲ့သူကတော့ခုနကမြေကြီးထဲမှာစိုက်ထားတဲ့တိုင်လို့ဖွဲဘုံနဲ့ဝါလုံးတိုင်နဲ့ဆိုင်ရင်သူကခိုင်မြဲတယ် သို့တော့လုံးဝသူခိုင်မြဲတယ်လို့မပြောနိုင်ဘူး။ဘာကြောင့်လို့ယဟန္တာကြီး12နှစ်ဆွံ့ကျွေးတဲ့ပုဂ္ဂိုလ်ကဗရမ ्या ပျောက်တော့အဲ့ဒီယဟန်ကိုတခိုးလို့ဆွဆွဲတယ်ဟော။ဒါကြောင့်နဲ့အာသလတရာဆိုတာသောတာပန်ဖြစ်တဲ့တရာကြတော့ကလုံးဝအမအယွင်းအတိတ်အချောအပြည့်ရှိမရှိတော့ဘူးပြိတ္တာ။သဘောပေါက်ပြီလား။အဲ့ဒါမှခိုင်မြဲတဲ့တရာဖြစ်မယ်။အဲ့တော့ဒီနေရာမှာမြားအစင်90 အဲ့ဒီများခြင်း၅ချက်ကဘာလဲလို့ဆိုရင်ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ပြောတော့ဥဒိယဘယဉာဏ်50ကိုပြောတယ်။ဘာလဲ။ဥဒိယအဖြစ်ဉာဏကဉာဏ်ဝယကအပြည့်ဉာဏကဉာဏ်အဖြစ်ကိုသိတဲ့ဉာဏ်အပြည့်ကိုသိတဲ့ဉာဏ်50အဲ့ဒီ50ကဘယ်လိုဖြစ်လာလဲ။အေအဝိဇ္ဇာပစ္စယရူပသမုရယောအဝိဇ္ဇာကြောင့်ရုပ်ဖြစ်တယ်။ တဏှာပစ္စယရူပသမုဒယောတဏှာကြောင့်ရုပ်ဖြစ်တယ်ကာမပစ္စယရူပသမုဒယောမိမိတို့ပြုလုပ်တဲ့ကံအားလျော်စွာအခုကမှအယုအရှင်အလှအပဟုတ်လားအပုအရှိအပိန်အဝဆိုတာကံတိုင်းဖြစ်လာတာအေးနောက်တစ်ခုပါလဲအာရပစ္စယရူပသမုဒယောစားသောဝါမျိုးတဲ့တွေ့တာကြောင့်ဒုယုခန္ဓာဟာစားကောင်းတော့ဝါဖြိုးတယ်စားမကောင်းတော့ပိန်ချုံချီနေဟောအကြောင်း၄မျိုးရုပ်ဖြစ်ခြင်းအကြောင်းဘယ်နှမျိုး ၄မျိုးပါဗျာအေးအဲ့ဒီမှာဖြစ်မှုကတစ်ခုထည့်လိုက်တော့၅မျိုးဖြစ်ကြောင်းက၄ပါးဖြစ်မှုကတစ်ပါးပေါင်းလိုက်တော့ဆိုအဝိဇ္ဇာတဏကံအာဟာရဖြစ်စေထောက်စေအကြောင်းတွေနှစ်ဖြာအမိအဖအမပမာရုပ်ဖြစ်ကြောင်း မာကြောင်လေးခုသာအေးရုပ်ကိုဖြစ်အဖေမေကြောင့်ဖြစ်တာမဟုတ်ဘူးဘလုံးတကားတရားပြမနာရီဝါတို့ဖာခြင်းလို့ဖြစ်တာမဟုတ်ဘူးအဝိဇ္ဇာမသိမှုဒီယုတ်ကြီးရရင်ကောင်းမယ်ထင်တဲ့အဝိဇ္ဇာမသိမှုနောက်ကံအာဒီလိုဒီလိုလူချမ်းသာနာချမ်းသာကိုဒါနပြုသီလဆောက်တည်ရနိုင်မယ်ဆိုပြီးကံနေပြုကြဖတ်တာအဝိဇ္ဇာတဏ္ဍကံနဲ့အဝိဇ္ဇာရဲ့တဏ္ဍရဲ့ဟောလားတဏ္ဍကတတ်မဲ့တာ အာမိန်းမဖြစ်ရင်ကောင်းမှာပဲယောက်ျားဖြစ်ရင်ကောင်းမှာပဲပုပုရှေရှေပိမိဝါဝါဖြစ်ရင်ကောင်းမှာပဲတူတော့ကဟောတဏှာဆွဲလာတာနောက်ကံကရနိုင်ကြောင်ပြုတ်တာအဲ့ဒါနဲ့မပြီးသေးဘူးဘုန်းကြီးတို့ကကိုမစားနိုင်တဲ့အခါအမေရဲ့ကစီဖတ်ကိုစားနိုင်တဲ့အခါကိုယ့်ရဲ့အစားနဲ့စားရဝမိကသုတ်တန်ရပြောမယ်ဆိုရင်အံဖတ်ပုံကြီးပဲအမေကဝါဝါပြီးတော့ခုနဟာအံဖတ်အမေအံဖတ်နဲ့ကြီးထွားလာကိုကိုယ်တိုင်စားနိုင်တော့ကိုယ့်ရဲ့အံဖတ်နဲ့ကိုကြီးလာတဲ့ဒီခန္ဓာ ဒါကြီးကိုတတ်မှတ်မနေနဲ့တွေ့တာမနေနဲ့နောက်ဝမ်မိကသုတ်တာအချိန်ရလို့ဟောရင်ပုံနာရှင်းသွားပါလိမ့်မယ်။ကိုင်းတော်ပြီ။ဒါကြောင့်ရုပ်ဖြစ်ကြောင်းက၄ပါးဖြစ်မှုကတစ်ပါးပေါင်းလိုက်တော့ဒါဖြင့်ပြန်လိုက်ရင် ပြက်ကြောင်းက၄ပါးပြက်မှုကပေါင်းလိုက်တော့ဟော၅ပါးဗျ။အဲ့တော့ရုပ်ရူပခန္ဓာတစ်ပါးမှာဖြစ်ကြောင်း၄ခုဖြစ်မှုတစ်ခု၅ခုပြက်ကြောင်း၄ခုပြက်မှုတစ်ခု၅ခုပေါင်း၁၀ရတယ်။ဘယ်လောက်တော့ 30ရတယ်ဆိုတော့ဝေဒနာခန္ဓာမှာလည်း30ဟောနော်ချိန်ကမရှိဘူးသင်ညာခန္ဓာမှာသင်္ခါရခန္ဓာမှာဝိညာဉ်နဲ့ခန္ဓာမှာဖြစ်ကြောင်းလေးပါဖြစ်မှုတစ်ပါးပြက်ကြောင်းလေးပါပြက်မှုတစ်ပါးအဲ့ဒီလိုခန္ဓာတစ်ပါးနဲ့10ပါး10ပါးတည်ရသောကြောင့်အဲ့ဒါကိုဥရိယဗျာညာ90လို့ခေါ်သည်ဟုတ်ပလားအေးအဲ့ဒါပဲဒါကြောင့်ဖောင်နာလေးရဲ့အစတီးမှုဖောင်နာလေးရဲ့ပျောက်သွားမှု ဗိနာလေးရဲ့အစဖြစ်မှုဗိနာလေးရဲ့အဆုံးပြောက်သွားမှုဒါလေးတွေသိမှဥရိယဘယညာအရှုခံတရားရဲ့အစအဆုံးမှတ်စိတ်လည်းအတူတူပဲအေးအဲ့ဒါသိမှဥရိယဘယညာ90ရမယ်ဗျာဒီပြင်တော့မပြောလို့ဘူးဒါပဲဒါကြောင့်ဘုန်းကြီးတို့ပြိဋ္ဌာတဲ့အဲ့ဒါကသတ္တိတရေအဲ့တော့တတ္တာဆိုတာဘာနဲ့တူလဲဆိုတော့ဗရမ ्या နဲ့တူတယ်ဗရမ ्या ဟာရေအိုးထဲမှာထက်လိုက် အပေါ်ကအမေးတွေအစီတွေညိတယ်အဲ့ဒီအစီတွေဗရမ ्या ကြောင့်ကြီးသွားတာဗရမ ्या ကအောင့်မြုပ်သွားတယ်လို့ဒီအိုးထဲမှာရှိတဲ့အညစ်အကြေးတွေအကုန်လုံးဖင်ထိအောင်ဆွဲယူသွားဖင်တဲ့ကကတ်နေတာတွေအပေါ်မထနိုင်အောင်ဖိထားတယ်အဲ့ဒါဗရမ ्या ရဲ့သဘောတတဖရာတရားသံဃာကံကံအကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်ကမကောင်းတာဘယ်တော့မှမလုပ်ဘူးဒါကြောင့်တတလက်နဲ့တူတယ်လက်သည်ဘယ်သူမှမကောင်းတာမကန့်ကျင်ဘူး မတတ်တာလို့ကိုင်ကင်ပြီးရင်ပြောင်းအောင်ဆေးတယ်ဒါကိုသတိပြုပါဒါကြောင့်တတ္တတရားရှိတဲ့ကဟလားဘုရားတရားသံဃာပြုလို့မှုကံထိုကံအကျိုးကိုယုံကြည်သူ့အသက်မတတ်ဘူးသူ့ဥစ္စာမကုန်ဘူးသူ့သားအိယာမလွန်ကျူးဘူးလိန်လင်ပြောင်းမူရစီရောမတော့စားဘူးတတ္တလက်နဲ့တူတဲ့လက်သည်မကောင်းတာဘယ်သူမှမကိုင်ကျင်တယ်လို့တတ္တတရားရှိသူကမကောင်းတာမလို့သဘောပါဗလားအဲ့ဒါကြောင့်ခေါင်းကသောတာပန်နုရဲ့တရားတရားကြတော့လုံးဝမလို့တော့သူကခိုင်မြဲသွားပြီ ပုရုဇင်တရာတရားတော်တစ်ပြေးတစ်ပြေးတိုးတက်အောင်ထိန်ရမှာပေါ့နားလည်တယ်နော်အေးဒါကြောင့်နဲ့ဆိုဘာတတ္တာကဟလာနောက်တဲ့ရေကြီးတတ္တာမိတူညီစိတ်လူမြာတဲ့ဗျာနမတ္တလက်နဲ့ကတတ္တိန်တရင်နဲ့တူဒီဥရိယပညာ90ရအောင်လုပ်ပါဓမ္မမရသေးပဲနဲ့တော့ဒုပရိဒမလွယ်ဘူးမှန်ရလားမဘုံနိဗ္ဗာန်ရဖို့ဆိုတာမလွယ်ဘူး ဒီအဲ့ဒါကြောင့်အကြောင်းအကျိုးရှိရတယ်ကြောင်းကျိုးမဲ့ဝါဒမဟုတ်ဘူးနောက်တစ်ခုနံပါတ်နဲ့ဝိရိယတဲ့ဟောဝိရိယဆိုတာရဲရင်လုံလာဝိရိယတူမြနှစ်ဖက်ဓာတဲ့ခုနကနှစ်ဖက်သွားဓာကြီးကငှက်ကြီးတောင်ဓာကြီးကဘာနဲ့တူတယ်ဝရိယဝရိယဆိုတာရော့ရော့ပက်ပက်လို့လို့မရဓာကင်တဲ့အခါတင်းတင်းကြပ်ကြပ်ကင်ရတယ်ရိုးရိုးခောက်တာဖြူတာမဆိုပဲသွေးတဲ့အခါကိုကြည့် တွေးတဲ့အခါမှာဓာယုကိုကြစ်ကြစ်ပါဆက်ရတယ်ပြီးတော့ဓာသွေးကြောင့်ပေါ်မှာတစ်ဖက်ကဓာပြားကိုဖိရတယ်ဖိပြီးမှရှည်တွန်းနောက်ငင်တွေးလိုက်မှဒီကြောင့်နဲ့ပုတ်တိုက်မှုကြောင့်ဓာမှညှိနေရှိနေတဲ့ဟုတ်လားကြီးညောတန်ကြီးတွေပါလေအညီတွေအဲ့ဒါပျောက်ပြီးတော့မှတဖြည်းဖြည်းနဲ့လာဒါကြောင့်ကြောက်ဖြာရူပါဓာကနာမတဲ့ဟောတတိဝီရိသွေတိပမရေညောကင်းပြက်ထက်မြက်၍လာ တဖြည်းဖြည်းအေးအေးညံတက်မှာတဲ့ဗျဝိပဿနာရှုမှတ်တယ်ဆိုတာဓာသွေးသလိုပဲတဲ့အောက်ကဓာသွေးကြောင့်အဲ့ဒီဓာသွေးကြောင့်ပေါ်မှာဓာကြီးဒီတိုင်းကန့်လန့်တင်ထားယုံနဲ့ထက်မလားထက်ပါဘူးညာဘက်အယိုးကမြဲမြဲဆောက်ရတယ်ရော့ပက်ပက်လုပ်ရင်ဒီဓာကိုပြန်ခိုင်းမိမှာပေါ့ဒါကြောင့်ဝရိယနဲ့တင်းတင်းလောက်ပါဘယ်ဘက်လက်ကလေးကဒီဓာပြားကိုဖိပေးရအရင်လို အရင်အပြားလိုအပြားမှန်ရလား အေးအဲ့ဒါပဲဗျာဒါကြောင့်ရုပ်တရားကဓာတုကြောင့်နဲ့တူတယ်နံတရားကဓာနဲ့တူတယ်ဝရိယကလက်ဝါးညာလက်နဲ့တူတယ်ပေါ့ဗျာညာတန်ပယ်တန်တော့တန်နဲ့လက်ပေါ့ဟုတ်လားနောက်တတိကဘယ်လက်ဖြားလေးနဲ့တူတယ်အေးအဲ့တော့အရှုခံရဲ့ရှုသိညာရဲ့ဝရိယရဲ့တတိရဲ့အဲ့ဒီလေးခုနဲ့တခါတည်းရှေ့တို့နောက်တို့တွန်းလိုက်တာတွန်းလိုက်တဲ့အခါကြီးတွေထွက်လာတော့ရေနဲ့ပက်လိုက်တော့ကြီးတွေပြောင်းသွားတာ အရင်ကကြံနေတယ်အဖျားကကြံနေတယ်အဲ့ဒီလိုကြံတဲ့နေရာတွေရှောက်ရှောက်တွန်းရတာဒါကြောင့်ကြောက်ချရူပဒါဂနာမတတိဝီရိသွေတိပမခြေညောကင်းပြက်ထက်မြဲ၍လာတဖြည်းဖြည်းအေးအေးညာတက်မှာတောင်ကိုတက်ရင်ဖြည်းဖြည်းဖြည်းဖြည်းတက်မှာအလောသုံးတဲ့တက်ရင်မောပြီးတော့ခပ်ပြတ်သွားမယ်ဒါကြောင့်တရားရှုမှတ်တဲ့အခါဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းလေးနဲ့ဆိုပြီးရှုမှတ်ရသည်အလောသုံးတဲ့မလုံးနဲ့ လောမကြီးနဲ့မပြာနဲ့ရက်မပိုင်းပါနဲ့အကျိုးအကျိုးကကိုဖုတ်တုံးနဲ့ဘယ်နှရက်ဘယ်နှလားပေါင်းပြီးကြွားမယ်ဆိုတဲ့စာချုပ်တော့မရှိဘူးဣဒ္ဓရဲ့ခုနှစ်ရက်ဝင်မလို့တရားငါတော့ရင်းချော်နေရောကွာဒါကြတော့ရက်ကပိုင်းလာအဲ့လိုမယုတ်မှနဲ့မကောက်ကျက်နဲ့မိမိမတတ်တာလို့ပြန်ပေါ်တာတော့မတတ်တာလို့ပြန်ရက်တော့မပိုင်းပါနဲ့ပြိဒါမှန်ရလားအဲ့ဒါအခုခါတိုင်းဆယ်ရက်စကား ဒီနေ့အမှုဆောင်များကအရဲစွန်ပြီးတော့မြေစမ်းခရမ်းပြုတ်ပြီး15ရက်လောက်ကြီးတာအဲ့လိုဖြစ်လိုက်အရက်20နောက်ထာဝစဉ်ရိတ်တာဖြစ်သွားဖို့ပဲဒါကတော့ယောဂီရဲ့အာအတုခုတဲ့ယောဂီရှိမှဒီယောဂီတွေကိုပြန်ပြီးတော့ပြုစုပါအာမထုတ်တဲ့လူကအထုတ်တဲ့ကျေးဇူးကိုမသိဘူးပြေတာဒါကြောင့်ယောဂီကိုပထမဘုန်းကြီးတို့စုရယောဂီအင်အားများလာရင်ထာဝရရိတ်တာဖွင့်သွားနိုင်မှာပဲသဘောပေါက်လား အေးအဲ့ဒါကြောင့်ပရိသတ်နှစ်ဘက်သွားထားကဝရိယနဲ့တူတယ်အဲ့တော့ဝရိယဆိုတာတင်းတင်းရင်းရင်းနဲ့အထုတ်ရတယ်ဟုတ်ပလားနှစ်ဘက်သွားထားဆိုတော့ဒီဘက်ကလည်းခုတ်လို့ပြတ်တယ်ဒီဘက်ကလည်းခုတ်လို့ပြတ်တယ်အသွားပါလို့အဲ့ဒီတိုင်းပဲတဲ့သမ္မာဝါယာမသမ္မာတတိသမ္မာသမာဓိအဲ့ဒီမှာသမ္မာဝါယာမဆိုတာဝိရိယပြောတာအဲ့ဒီဝိရိယကအဲ့ဒီမဂ်ခင်ရဲ့သီလမဂ်ခင်သမာဓိမဂ်ခင်ပညာမဂ်ခင်၃မျိုး သီလမကင်ကတစ်ဖက်ကဒေါသကိုတတ်ပြီးတော့တစ်ဖက်ကနိဗ္ဗာန်ကိုပို့တယ်။တမာရီမကင်ကလောဘကိုတစ်ဖက်ကတတ်တစ်ဖက်ကနိဗ္ဗာန်ကိုပို့တယ်။ပညာမကင်ကတစ်ဖက်ကမောဟကိုတတ်ပြီးတော့တစ်ဖက်ကနိဗ္ဗာန်ကိုပို့တယ်။ဒါကြောင့်သူတို့ကိုနှစ်ဖက်သွားထားနဲ့တူပါလေ။နားရှင်းပြီနော်။အေးအဲ့တော့နံပါတ်3ကပေါက်တာ။အဲ့ဒီပေါက်တာကတော့ဖြစ်တိုင်းဟုတ်လား။မတ်မိမြတ်တတိတူပြီဓမြောင်အလားတဲ့ ဓမြောင်ဆိုတော့ပြင့်မကိုယူပြီးတော့တခါတည်းပေါက်သွားတာပေါက်ဓာလို့လည်းခေါ်တယ်ဓမြောင်လို့လည်းခေါ်ဒါကြောင့်တတိကအရှုဟာအာယုံကိုတဲ့တဲ့မှတ်မှတ်ချိန်ကြအောင်ပြည့်ရလောကပြောရင်လဘောလေးမှတ်လို့မရဘူးပြိတ္တာတိတိပပဖြစ်တဲ့အာယုံကိုမှတ်ရမယ်မှတ်ရလားအေးအဲ့ဒါပဲခြေတော့ပြခြေတော့ဒူပြဒူခေါင်းပြခေါင်းရင်ဖြစ်ရင်ကြောဖြစ်ကြောခါဖြစ်ရင်အဲ့ဖြစ်တဲ့နေရာမှတ်မှပေါ့ဖြစ်ပြဆိုတာတလောကလုံးဖြစ်ပြကြည့်ဘယ်မှာသွားမှတ်မှာလဲကဲ ပြစ်မှမှမရှိပဲနဲ့အေးအဲ့ဒါလေးလည်းသတိထားဒါကြောင့်ねဖြစ်တိုင်းမှတ်မိမြတ်တတိတူပိဓမြောင်အလားနောက်ဆုံးကနောက်တစ်ခုကဘာလဲတင်ဘုံဓမ္မမုတ်ဆောက်ဘုံဓမ္မမုတ်နမတုတ်ဒါတနည်းနည်းနဲ့နားလည်လိုက်ပေါ့အေးအဲ့ဒီဟာကြတော့ဘာလဲဆိုတော့ပရိသတ်ရေးတဲ့သူကတော့ ။ဘာလဲတတိပြီးတော့တမာတိတီးကြီးခိုင်းပြီးတမာတိဒူပြီးတင်ဖို့အလားတဲ့ဗျဟော။အာယုံတစ်ခုကိုတီးတီးကြီးကြီးစွတ်စွတ်ဆိုင်ဆိုင်ဆိုပြီးတော့ရှုရတယ်။အဲ့ဒါတမာတိတန်ကောင်းစွာအာရှိရှုတိစိတ်ကလေးကိုထား။အရှုကအာယုံပေါ်မှာစိတ်ကလေးကိုတဲ့တဲ့မမနေအောင်ထားရတာ။မှန်ရလား။အေးအဲ့ဒါပဲ။ဒါကြောင့်တည်ကြည်ခိုင်းမိတမာတိတူပြီးတင်ဖို့အလားနောက်ဆုံးကဘာပါလဲ လှမ်းလှမ်းကြတော့ဝိမက်နှဖျာမြတ်ပညာလှမ်းမာတူစေတာတဲ့ဝိပဿနာဟိုဘကမဲ့ဟုတ်ပလားအေးအဲ့တော့ပညာဆိုတော့ဝိပဿနာပညာမဲ့ပညာပေါ့အဲ့တော့သူကိစ္စနဲ့သူလောရတယ်ဝိပဿနာပညာဆိုတာကအာရမဏနုတ္တိယကိလေသာကိုတတ်တယ် အာရမဏဆိုတာမြင်မှုကြားမှုစားမှုထီထီမှုကြံသိမှုမှာပေါ်လာတဲ့အဲ့ဒီကိလေသာကိုဝိပဿနာနည်းနဲ့ရှုမှတ်ရတယ်ဝိပဿနာနည်းနဲ့ပယ်ရတယ်တန်တာနာနုတ္တိယကိလေသာပုရုဇဉ်ရဲ့တန်တာကိလေသာကိုသောတာပတ္တိမက်ကပယ်ရတယ်သောတာပတ္တိသောတာပန်ပုဂ္ဂိုလ်တန်တာရဲ့ကိလေသာကိုသဂရာမိမက်ကပယ်ရတယ်သဂရာကံပုဂ္ဂိုလ်ရဲ့တဏ္ဍာကကိလေသာကိုအနာဂမိမကပယ်ရတယ်။အနာဂံပုဂ္ဂိုလ်ရဲ့တဏ္ဍာရဲ့ကိလေသာကိုရဟတမကပယ်ရတယ်။နားလည်နိုင်မလားပဲ။ ဝိပဿနာပညာမဲ့ပညာငကုရှိတဲ့ဟုတ်ပလားအဲ့တော့အာယုန်နဲ့ကိန်းနဲ့ကိလေသာကိုပယ်တာဗာလဲဝိပဿနာပြီးတော့တန်တံသောတပန်ဟာပုရုဇဉ်သောတပန်တကရာအနာဂါတို့ရဲ့တဏ္ဍာမှာ ဖြစ်တဲ့ကိလေသာကိုပယ်တာကမဲ့ပညာမက်ကတစ်ချိန်ပဲရှိတယ်သူစွမ်းအားကအဲ့တော့ကိလေသာတစ်ဖက်လောက်ရှိတော့ဟေးဝိပဿနာငါရဲ့စွမ်းအားကဒီမှာတစ်ချက်စာပဲရှိတယ်ငါပါဝါက အဲ့တော့ဒီဟာကြီးကိုငါပြအောင်ဖျက်လို့မရလာမင်းငါဘက်ကကူညီပေးအောင်အဲ့ဒီလိုဝိပဿနာကိုခေါ်တော့ဝိပဿနာပါလွှမ်းနဲ့တိုက်တာနဲ့တစ်တုံးကြီးလွှမ်းနေတော့ရွှီရွှမ်းရွှီရွှမ်းရွှီဟမ်ဟင်းရှင်ဟမ်စိတ်မပါတပါတိုက်လို့ရပါမလားအဲ့တော့မာဆယ်ကြီးကြွယ်သားကြီးထလောင်ရွှီရွှမ်းရွှီရွှမ်းနဲ့အာဘာတရားတိုက်မှရတာအဲ့ဒီမှာတိုက်တဲ့အခါလွှားကျွမ်းတဲ့တစ်တုံးနဲ့ထိမှ လွှမ်းမုံကကြားတယ်ဘယ်လိုလွှမ်းမုံကြားတယ်ဒီလွှမ်းကတစ်တုံးသည့်မရောက်ပဲအဲ့ဒီလွှမ်းဆွဲကလွှမ်းမုံကြသလားလွန်သွားတဲ့လွှမ်းဆွဲကကြသလားဘာကကြလို့ဖြီးစဲလွှမ်းဆွဲကလွှမ်းမုံကြတယ်လို့ဖြစ်စဲယုံနာရှုမှဒိဋ္ဌိကကွာသည်ရှုတာကလွှမ်းနဲ့တိုက်တာတစ်တုံးနဲ့လွှမ်းနဲ့ထိတာလွှမ်းမုံကြတာကဒိဋ္ဌိကွာတာနဲ့တူသည် ဒီတစ်တော်ဒီမရောက်တဲ့လွှမ်းမုံကဒိဋ္ဌိကွာပါမလားဒါကြောင့်ဒိဋ္ဌိရဲ့ပါဇာနဲ့ခွာရမှန်လားအလုံးနဲ့ခွာရမှန်လားအဲ့ဒါဉာဏ်နဲ့ခွာရမှန်လားဆရာကခွာပေးမှန်အဲ့ဒါပဲသူညာရောက်သူဒိဋ္ဌိကွာမှာပဲသူအတန်းရောက်သူပညာသိမယ်ဒါပဲအဲ့ဒါကြောင့်လောကလူတွေကလမ်းလွဲလမ်းမတွေနဲ့လှုပ်ရင်တော့ပိုးသာကုန်မောင်းမုံစောင်းမတ ဗဇက်ကပြောတာထားတရားမဟုတ်ဘူးအမေရိကန်အင်္ဂလန်ယူရီးယားတရုတ်ကမ္ဘောဒီးယားလာအိုဂျပန်နီပေါ်ပြင်ဒီအင်္ဂလန်အာရှအာဖရိကဥရောပအမေရိကဩစတြေးလျပြောနိုင်တယ်ဒါပေမဲ့အကုန်မရောက်ဘူးဗဇက်ကပြောနိုင်တာတရားမဟုတ်ဘူးပိဒါလက်တွေ့လုံနိုင်တာတရားအခုကကဗဇက်ကမပြောဘူးဒါလေးကိုပြောရင်ဒါတရားတရားလို့ထင်နေကြတယ်အဲ့ဒါသတိထားပါရှင်းမလားအခုပြောရင်အမေရိကန်အင်္ဂလန်ယူရီးယားတရုတ်ကမ္ဘောဒီးယားလာအိုဂျပန်နီပေါ်ပြင်ဒီအင်္ဂလန်အာရှအာဖရိကဥရောပအမေရိကဩစတြေးလျ ဘုန်းကြီးရဘူးလားအမေရိကန်အင်္ဂလန်ဩစတြေးလျဒါပဲရောက်ဘူးလေကဲဒီမဲ့ဟာဒီထက်အာရှအာဖရိကတွေထက်ပြောလိုက်တယ်ဒါကိုပိုင်မှမဟုတ်ပဲနဲ့ကိုရောက်ဘူးတော့မှမဟုတ်ပဲပါဇက်ကပြောတာရှိတာပဲဒါကိုလည်းသဘောပေါက်နောက်မို့ရင်မျက်လုံးလဲပြီးတော့မပြောဘူးဒါလေးပြောမတွေ့ဘူးဒါလေးတွေ့ဘူးရင်ဒါတရားလို့အယူဆမှားသွားရင်တန်မိုးရှိအချိန်ကြီးကုန်သွားမယ်အဲ့တော့ဝိပဿနာပညာမဲ့ပညာအဲ့ဒါကလှန်နဲ့တူပါတယ်တဲ့ အဲ့တော့အာယုန်နဲ့ကိန်းတဲ့ကိလေသာကိုဝိပဿနာပညာနဲ့ပယ်ရတယ်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့ကိလေသာကိုမက်ကပယ်ရတယ်သူ့လုပ်ငန်းနဲ့သူအဲ့တော့ရွှေရွှွန်ရွှေရွှွန်အာမဒိယတိုက်တော့လွှားကျွဲ့နဲ့လွှားနဲ့ဒီတကလွှားမုံနေဖွားကနေဖွားကနေကြတာကဒိဋ္ဌိကွာတာနဲ့တူသည်နှပြင်ကဟောမဲ့ဟလာမိုးတော့ကျဲပြီအဲ့ဒီနေရာမှာလာလိုက်မယ်ဒါအေးအဲ့ဒါကြောင့်ခွန်ကြီးတို့ပြိဋ္ဌာ အဲ့တော့လှမ်းဆိုတဲ့နေရာမှာ သူကရိယာလေးကိုကြည့်အရင်ကအယူပိုင်းအဖျားက အသွာပိုင်းအဲ့ဒီလှမ်းကိုကင်တော့ဘာကိုကင်တယ်လဲပြောဒီလောက်ရှင်းတာကိုဒုပိဋကမပြောနိုင်ဘူးဆိုတော့အသေးရိုက်တာငါဘယ်လိုဥပမာဆိုပြောင်းမှုဥတိုင်းနဲ့မြန်ကုတ်ရမလားဟုတ်ပါကဲလှမ်းအဖျားပိုင်းကအသွာအရင်ပိုင်းကအယူအဲ့ဒီလှမ်းကိုအသုံးပြုလို့ကင်ရင်ဘာကိုကင်ရမလဲ အယိုးကံရမှာပေါ့အယိုးကံပြီးထိုးလိုက်ထောက်လိုက်တဲ့အခါဘာကသွားစုလဲအဲအယိုးကဝိပဿနာအသွားကမဲ့အယိုးကအသွားကအေးအဲ့တော့ခုနကတေတုံးကြီးရွှီရွှမ်းရွှီရွှမ်းတိုက်တိုက်တိုက်တိုက်ပြတ်လူတဲ့တစ်ချက်စာလောက်ကြာတယ်တစ်ချက်စာလောက်ကြာတော့ငါလူကြီးလွှလဲကြအောင်စိုးလို့လဲเสียရလို့အောင်မလား အဲ့ဒီတိုက်ချက်လွှားနဲ့တိုက်ချလိုက်ရင်တစ်ချက်စာလေးကဘာဖြစ်တော့မပြခင်တိုက်တာကဝိပဿနာနဲ့တူသည် မပြမချင်းတိုက်နေတာနောက်ဆုံးပြတ်သွားတဲ့အချက်ကမဲ့နဲ့တူသည်လဟအယုနဲ့သွားတစ်ဆက်တည်းဖြစ်တယ်အဲ့ဒါကြောင့်တို့ကဝိပဿနာကိုအားထုတ်ရဝိပဿနာအားကောင်းလို့ဉာဏ်ရှင်ဆင်းခြင်းဖြစ်ရင်ဟောမဲ့ဉာဏ်ဖြစ်လာမှာပဲလမ်းဆုံးတော့ဘာတွေ့တယ် အဲဝိပဿနာညာအပြင်ဘာတွေ့မယ်မက်ဖို့နိဗ္ဗာန်တွေ့မယ်မက်ဖို့နိဗ္ဗာန်တွေ့ရင်ကိုတွေ့တဲ့နိဗ္ဗာန်ကိုကိုယ့်ဘာကိုသိရမယ်မသိသေးမဟုတ်သေးဘူးဆက်အထုတ်ဒါပဲသူများပါးစပ်ပြလမ်းဆုံးရင်တော့မှားသွားမယ်အလုံးနားရှင်းလားအေးအဲ့ဒါအရေးကြီးတယ်ဗျာဒါကြောင့်ဘုန်းကြီးတို့ပြိဋ္ဌာရေလင်္ကာလေးတွေဆိုပြီးတော့မှတရားဝဲသိရမယ်ကိုင်းစုယောဂီမင်းသားမြတ်ဖယားက ပါမောက္ခအလားတူပေသည်တောအုပ်ဆိုတာသုံးရွာထုမို့ဘီလူခန္ဓာပမညီအေးတောအုပ်ဆိုတာရှုပ်ထွေးတယ်လို့ကာမ17ဘုံအပယ်4ဘုံရဲ့လူဘုံရဲ့5ဘုံနတ်ပြည်6တာ17ဘုံရှုပ်ထွေးနေတာ အိမ်တော်ရေးစီးပွားရေးလူမှုရေးမှန်ရလားအေးအဲ့ဒါပဲဆိုတောအုပ်ဆိုတာသုံးရွာထူမို့ဘီလူခန္ဓာပမာညီအမွေတဏလက်နဲ့ငါအိန္ဒြေများဆိုရပေမည်လက်မတရာခြေသီလာမို့ အောင်ငါပညာပမညီအေလကတတ္တနဲ့တူသည်ခြေထောက်ကသီလနဲ့တူသည်တဲ့ခြေထောက်ပေါ်မှာခန္ဓာကိုယ်နဲ့ခေါင်းတို့တင်နေရတယ်လို့သီလရှိမှအဲ့ဒီဘုရားဒါနဝိပဿနာဘာဝနာတွေအတီလို့ရသီလမရှိလုံးဝမရဘူးခြေထောက်မပါတဲ့လူဘယ်လိုမှသွားမရဘူးဒါကြောင့်သီလအရေးကြီးဆုံးလက်ကခုနပြောတဲ့တရားတွေအဲ့တော့ ဟာတို့ရှင်များကြတော့နှာမောင်းဟာလက်ပဲဒါနဲ့ရေကိုတောက်တဲ့စာကိုယူစားတဲ့ရန်သူကိုလည်းကာဝယ်တဲ့ချွဲရချီတဲ့ခါလေဒီနှာမောင်းကလှုပ်လှုပ်ကလို့တဲ့တို့တကာတော့မမြလဲယုံကြည်မှုဆိုတဲ့တတ်တာလက်ပဲယုံကြည်ရင်ကောင်းဒါကြောင့်အခုကအလှူတမ်းမျိုးဟာသရာကောင်းတာသရာကောင်းတာအလုံးမမှန်ဘူးတစိတ်တဝက်ပဲမှန်တယ်တစိတ်တဝက်အလုံးမှန်တာကဘာလဲသူများဒီမှာတိလာလဲလုံမဝိပဿနာလဲပွားမှာ ဒါနပြုလို့သနာကောင်းတယ်ဆိုတာတခုတည်းပဲရှိသေးတယ်တစ်စိတ်တည်းပဲရှိသေးတယ်မှန်ရလားသနာတကယ်အားကောင်းရင်ဒါနလည်းပြုသီလလည်းစောင့်တည်ဘာဝနာလည်းအဲ့ဒါမှတကယ်ယုံကြည်ချက်အားကောင်းတာဗျာဒါကြောင့်လက်မသရာခြေတိလမှုခေါင်းငါပညာပမာကြီးမျက်စိနာခေါင်းပါးစပ်နှရွက်အဲ့ဒါတွေနဲ့ခန္ဓာကိုယ်ကြီးထွားမှုကိုခေါင်းကထိမ့်သိမ့်ပေးတယ်လို့ပညာကတတ္တလက် သီလာဒီဟုသော ခြေထောက်တွေတဲ့မထိမကိုက်မပြတ်မစီအောင်ပညာနဲ့စောင့်ရှောက်ရတယ်။ဒါဒါသီလာပညာသူတို့ကအချင်းချင်းဆက်နွယ်နေတာ။ရှင်းလား။ဒါကြောင့်လက်မာတရာခြေသီလာမို့လက်မာတရာခြေသီလာဘောင်းငါပညာပမာကြီးအတ္တမအတ္တမမသွေမယွင်း ရှင်သေမင်းကိုအနိုင်ယူရမည်ကောင်းပြီခုနကလက်နဲ့ငါသွားမယ်ဂိုင်းဆိုလိုက်နောက်တဲ့ရေကြီးတတ္ထာမိဒူညီစိတ်လူမြအဲ့ဒါပဲတတ္တတရားကစိတ်လူတဲ့မြနဲ့တူပါတယ်တဲ့တတ္တိန်တရေဆို နောက်တဲ့ရေကြီးတရာမိသူကြီးစိတ်လူမြရဲရင်လုံးလဝီရိယသူမြနှစ်ဖက်တာရဲရင်လုံးလဝီရိယသူမြနှစ်ဖက်တာဖြစ်တိုင်းမမိဖြစ်တိုင်း မတ်မတ်မြတ်တတိတူပိဓမြောင်အလားဖြစ်တိုင်းမတ်မိမြတ်တတိတူပိဓမြောင်အလားတီကြီးခိုင်းပိသမာဓိတူပိတင်ဘုတ်အလားတီကြီးခိုင်းပိသမာဓိ လူပြီးတင်းဖို့အလားဝိမက်နှပြမြတ်ပညာလမ္မာတူစေတာဝိမက်နှပြဝိကဝိပဿနာပညာမက်ကမက်ပညာသို့ဝိမက်နှပြမြတ်ပညာလမ္မာတူစေတာ အေးဒါကြောင့်ဖြစ်လာတဲ့ကိလေသာမြင်မှုကြားမှုမှာကိလေသာဝိပဿနာကပယ်ရတာအဲ့ဒီဝိပဿနာပဲနောက်ဆုံးအချက်သားလဲမက်ကနာမည်ခံသွားတာဝိပဿနာနဲ့မက်သည်အရင်နဲ့အပြားတစ်ခုတည်းပဲဟုတ်ပလားအဲ့ဒါကြောင့်ဝိပဿနာအားထုတ်ရင်လမ်းဆုံးရွာတွေ့တယ်လို့ဒါကြောင့်သင်မင်းကိုအနိုင်ယူမဲ့ဆိုတဲ့တရားဤတွင်မဲနိဋ္ဌိတံမနှက်ပင်ကကြတော့မိုးတော့ကျေပြူကိုတော်တို့တရားနာမည်တွေက ရုပ်ရှင်ဆိုင်တာလို့မပြောနဲ့ဓာတုစားတဲ့ပါတဲ့အတိုင်းပြောတယ်အခုဒီမှာလည်းပဲသင်မင်းကိုအနိုင်မယ်ဆိုတာအဲ့ဒါခုနကဘလူးကိုပိဇာဝုရမင်းသားလေးသူကိုယ်တိုင်ပြောတဲ့စကားပဲအဲ့ဒါတခြားမဟုတ်ဘုရားမှန်ရလားအေးနတ်ဘင်းကမိုးတော့ကျဲပြူအဲ့ဒီမိုးတော့ကျဲပြူဘုန်းကြီးတို့ရုပ်ရှင်ဆန်ဆန်မဲ့သလားဆိုတာသူဒေသနာဇတ်သွားကြတော့ထင်ရှားလိမ့်မယ်ဗျာဒါကြောင့်နဲ့ယနေ့ယခုကြာနာအကပိတော့ သေမင်းကိုနိုင်မဲ့ဆိုတဲ့တရားအသီးသီးလူသားရတဲ့ကောင်းမှုစောင့်တည်ခြင်းသုံးရတဲ့သီလလျောင်းတိုက်ရသွားရှုမှပွားရတဲ့ဘာဝနာအေနေစီရတဲ့တတ္တလည်းပြချက်ပြုတ်ကျွေးမွေတန်ရှိရောနှလုံးအပိရတဲ့မိဖို့ချောင်းငါတော်တောင်းတို့ရဲ့သီလအဲ့ဒီအစအစရှိသောကုသိုလ်ကစေရနာတို့ကြောင့်မဝေယမနာယမသေးယခေမာဆိုတဲ့နိဗ္ဗာန်ရှိသောမြတ်အတော်လမ်းတော်မူနိုင်ကြပါစေ။ မဝမနာမတရားမပြိနိဗ္ဗာန်သို့ဧကံထုတ်ချောက်ရပါယရောက်ပါယမျက်မှောက်ပြုပါရစေသော၍သာဓုသံအောင်နမိတ်နဲ့အောင်ဘိသိက်သွင်းတော်မူနိုင်ကြပါစေကုန်တည်း အဲခုနကဘုန်းကြီးတို့အချမ်းမာရေးကိစ္စနဲ့တရားအထုတ်တာဒီပိုင်းနဲ့ပြီးသွားပြီဒါကြောင့်ရေစက်သွန်ချဆုတောင်းအမြဝေရအောင်ကာယကံကုသိုလ်ဖြစ်ဖို့ဒုတုပစိတုလက်ဥချီဝစီကံကုသိုလ်ဖြစ်ဖို့လိုက်ဆိုရှင်ဘုရားရှင်ဘုရားဤတော်များသည်ဤတော်များသည်ဒေါခင်အေး

ဘယင်နောင်ချမ်းမြေตาရပွဲယုံမိသားစုတို့နှင့်စိတ်သူကိုမြညီညွတ်ကြလျက်တသိန်းနှစ်သောင်းကြတို့ဖြင့်ဗျာမှုရှိအငါတော်ယောဂီမြလောက်အားပေးတို့အားနေစွမ်းတို့ဖြင့်ရေခြင်းတော်သွန်ဖြန့်၍ လူဓမ္မာကုန်၏ဦးကျော်ကျော်ဦးမမေဤသမီးနိုလီကျော်ကျော်မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်2500ကျပ်တို့ဖြင့်ဗျာမှုရှိဘာငါတော်ယောဂီများနှင့်လောအားပေတို့အား အချိုရီမိရေဝေယဝိဆာတို့ဖြင့်ဤသသွန်ချဘုဒ္ဓညပါကုန်၏ခုမတပါ36ဥသောအလူရှင်တို့နှင့်စိတ်တူကိုမြညီညွတ်ကြလျက်မိရေဝေယဝိဆလေးထကြောင့် ဓမ္မပူဇာရှေးပစ္စည်းချွမ်းပရိသာတို့ဖြင့်ရေကျင်တော်သွန်ဖြန်၍လူဒညပါကုန်၏ဤလိုပေါင်းစုညာကောင်းမှုကြောင့်အလူရှင်များညီညွန်းထားသောဥဟန်ရှိန်နှင့်ဤတော်တို့၏ဘဝပြောင်းသွား မိဘရွှေမျိုးသားချင်းတို့သည်ဖြစ်ရဘဝကနတ်တို့ဤမျက်စိနာဖြင့်ကိုယ်တိုင်မြင်ကြ၍၎င်းသူတစ်ပါးပြောကြသဆင့်စကားဖြင့်၎င်းသာဓုခေါ်လျက်သူဂတိဘဝ ရောက်ရှိကြပါစေရှိရာဘဝ၌ချမ်းသာဒုက္ခရရှိကြပါစေသာဤတော်တို့လည်းရှင်ရဲ့ငြိမ်းဟာနိဗ္ဗာန်ကိုမြင်မြတ်စွာမျက်မှောက်ပြုရပါလို့ဤအလုံးသောအတ္တဝါတို့အား မြာပေးဝေပါကုန်၏မြာရ၍ကိုယ်စိတ်နှပြကျမ်းမာချမ်းသာဝမ်းသာလမ်းဖြာကြသည်ဖြစ်ကြပါစေသော တို့စိတ်ဝမ်းငြိမ်းချမ်းသာရကြပါစေ။